ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌30ရက်5လ69ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်မင်္ဂလာမှာရောက်ကံကောင်းထောက်မှာရောက်ဘုံလို့ခေါ်အဲဒီလူဘဝရောက်လို့ရှိရင်တို့လူသိဖြစ်တယ်အကျိုးရှိအကျိုးမဲ့တို့ဒါလည်းသိရတယ် ဟုတ်ကဲ့မှန်ပါဗျာပြီးတော့တို့ကြံတဲ့ကြံနေတို့ပြောတဲ့ပြောတွေတို့လုပ်တဲ့လုပ်တွေဒါတော့အပြစ်ရှိသွားတယ်ဒါတော့အပြစ်မဲ့သွားတယ်ဒါတော့သိရမှန်ပါဗျာဟုတ်ကဲ့မှန်ပါဗျာအဲ့လိုသိတာကိုတို့စာလို့လူလို့ထုတ်တာဒါလေးလို့တော့မလုပ်တာဟုတ်လားမှန်ပါဗျာဟင်ညာမလို့တော့လူလို့ထုတ်အဲ့လိုသိတဲ့ပုဂ္ဂိုလ်ဟာအကျိုးရှိတာနဲ့မရှိတာကိုဘယ်ဟာလို့လုပ်လဲ ဒီပေါ်ဗျာဒါလူတိုင်းပေါ်ဗျာဟင်မှန်ပါဗျာဟင်ဟိုအကျိုးရှိမှထင်လို့ဒါလုပ်နေကြတာမှန်ပါဗျာဟုတ်ကဲ့အကျိုးရှိတာလားရွေးလို့ချင်ပါပြီးတော့တို့အပြစ်ရှိတာနဲ့အပြစ်မဲ့တာကိုဘာလို့မလုပ်လဲအပြစ်မဲ့တာလုပ်ပါဗျာဒါပေါ်ဗျာမှန်ပါအဲ့တော့အကျိုးရှိတာကိုလည်းလုပ်နေမယ်အပြစ်မဲ့တာကိုလည်းလုပ်နေမယ်ဆိုတို့ဒီဒီလူဘဝကနေပြီးတော့နတ်ကိုလည်းရောက်နေလူဘဝကနေပြီးဓမ္မဘုံထိလည်းသွားနေတယ်လူဘဝကနေပြီးနိဗ္ဗာန်ဘုံထိလည်းသွားနေတယ် ယန္တုတို့ဘဝဟာစေရနာရှင်တတိလေးရဲ့ထောက်ပံ့မှုအတိုင်းတဆင်းပြီးတဆင်းမြင့်တဲ့မြင့်သွားတာကိုတလူလူတလွတ်လွတ်တက်တဲ့အတွက်လူတို့တစ်ခါထားသုံးတယ်လေတတုပမာတွေခေါ်တာလေမှန်ပါဗျာလူလူဆိုပမာခေါ်တာတို့ပါလေးလိုလို့တာဟင်မှန်ပါဗျာအဲ့တော့လေတလူလူတလူလူတက်နိုင်တယ်ဆိုတာခုနကအကျိုးရှိတာကြီးတွေလုပ်ပြီးတော့အပြစ်မဲ့တာတွေလုပ်မဲ့ပုံမှန်မဟုတ်ဘူးလားမှန်ပါဗျာအဲတကယ်လို့တို့ကောင်းနေထင်လို့လုပ်တယ် မကောင်းမှုကိုကြံမိတယ်ပြောမိတယ်လုံးရဆိုလို့ရှိရင်တော့တို့အောက်ပုံသွားမှာဟင်ခင်မင်းလေးအားကြီးတဲ့ပုဂ္ဂိုလ်သွားကြပြိတာစိတ်ဓာတ်တော့ခေါ်ဘူးဟုတ်ကဲ့ဟင်အဲ့ခင်မင်းလေးအားကြီးတော့တစ်ဖက်ကမခံရင်သိကြီးလာလို့ရှိရင်အဲ့မခံရင်နဲ့မုံညုံပြမသိကသွားကြမယ်ဟုတ်ကဲ့မှန်ပါဗျာဟင်ပြီးတော့တို့နေရင်ပြည်နေကြပြီဖြစ်တဲ့ဒါကတော့ ငါသားဟိငါသမီးဟိငါပစ္စည်းဟိငါအိမ်ငါယာဟိအဲ့ဒီတိတယ်တိတယ်ကသူတိတ်ဆံပုံဖို့လားမှန်ပါဟင်အဲ့တော့ကံကောင်းကြောင့်ရတဲ့ဟာကံကောင်းထပ်မလို့ဖ ೇನೆ ကံဆိုးလို့လို့ရှိရင်လည်းတော့အောက်ကြမှာမှန်ပါအဲ့တော့ဒိဋ္ဌံကနေငရေရောက်တာမရှိဘူးနေပါလာပါတယ်လူကနေဒိဋ္ဌငရေရောက်တာများတယ်မှန်ပါဟုတ်ကလားအဲ့တော့တို့လူပုံဟာ ဟိုစီးပွားရှာတဲ့ပုံနဲ့မတူဘူးလားဟဲ့တူပါတယ်ဗျာဟင်အရှုံးပေါ်မှာလည်းဒီပဲအမျက်ပေါ်မှာလည်းဒီပဲမှန်ပါဗျာဟင်ဟင်အရှုံးပေါ်မှာလည်းတို့လူပုံပဲအမျက်ပေါ်မှာလည်းလူပုံပဲဟုတ်ကလားဟဲ့မှန်ပါဗျာအဲ့တော့တို့လူပြည်ကိုဘာလို့လာတာဒုံးငုံငုံရဘယ်လိုဖြစ်မလဲဟင်အရှုံးခံရလို့လာတာလားအမျက်ထွက်ချင်လို့လာတာအမျက်ထွက်ချင်လို့လာတာပါတို့ပြောလို့ပါအဲ့ခုလုပ်ပြီးကြတဲ့ကြွားထဲမှာကအရှုံးခံလုံးလာလားအမျက်ထွက်အောင်လုပ်လာလားရှုံးခံလုံးလာပါဗျာဟုတ်ဗျာလာတာက အများထွက်ခြင်းလို့လာတာလုံတော့အယုံခံလုံနေသည်နောက်ထောင်တာကိုစကားကိုပြန်နားထောင်ကြည့်ကြပါဦးမှန်ပါဗျာဟင်လာတာကတော့ဘယ်လိုလဲလက်တော့ကျလာတာပါဗျာလုံနေကြတာအယုံခံလုံနေကြတာဟောဗျာနားထောင်ကြည့်လားကိုတန်းဟင်ကြားလို့ကောင်းကြပြီလားမကောင်းပါဘူးဗျာဟောဗျာသူပြောလို့နေမှာပါဗျာသူတို့ကြားလို့ကောင်းတယ်မလားဟင်ဟင်သူပြောလို့ပါဗျာသူတို့တော့ကြားလို့ကောင်းတယ် မှန်ပါရဲ့လာတာအမြတ်ပေါ်အောင်လို့လာတာလုံနေတော့တို့အရှုံးခံလုပ်နေတယ်ဟင်မှန်ပါရဲ့ဟင်လင်းနဲ့ပေါင်းသားလည်းတို့အရှုံးခံလုပ်နေမရနဲ့ပေါင်းသားလည်းရှုံးခံလုပ်နေတာသမီးလေးနဲ့ပေါင်းသားလည်းရှုံးခံလုပ်ဟဲ့လူလူချင်းပေါင်းလို့ရှုံးတာတော့နွားနဲ့ပေါင်းပြီးရှုံးတာရှိသေးမှန်ပါရဲ့ဟင်ဟင်အဲနွားကြီးပြောမကောင်းလို့ရိုက်သေးတယ်ဟုတ်လားမှန်ပါဗျာဒါလည်းဘာဟဲ့ညာဟဲ့ကိုပါသေးလားမှန်ပါသေးတယ်ဗျာနွားကြီးကဘာပြန်ပြောမှန်ပါဗျာဟောဗျာနွားကြီးနဲ့လည်းတူချင်ဖြစ် ဟုတ်ဗျာဟင်ဟင်တနာရည်မလှုပ်လဲလှုပ်ဘူးဘာကြီးဟာပဲလှုပ်လားမလှုပ်ပါဘူးဘယ်လိုကြီးဟာပဲမလှုပ်ပါဘူးအဲ့အရင်တူရဖြစ်တယ်ဟင်ဟင်ဟိုလူလူချင်းဟိုဘာတော့ပြောမကောင်းဆိုမကောင်းလို့ရှုံခံရတာတော့တင်နွားနဲ့တွဲပြီးကိုတို့ရှုံခံနေတယ်တကူရှုံနေပေါ်ရတော့ဟုတ်တယ်နဲ့တို့အရှုံးကြီးတယ်အများရှိသေးဘူးရှိသေးပါဘူးဗျာဟင်အဲ့တို့လုံနေကြတာတွေကတော့ကောင်းမတင်လို့လုံနေကြတာတင်ဟဲ့မှန်ပါဗျာအေးရွာထဲမှာမကောင်းဘူးဆိုလို့သူရှိသလား သိပါဘူးဗျာဟင်အဲ့ရသမားကမကောင်းဆိုတော့တာရှိသလားသိပါဘူးဗျာဖေသမားကကောင်းဟဲ့သိပါဘူးဗျာကောင်းနေတယ်လို့လုပ်နေတာတို့ဟင်မှန်ပါဗျာဟင်ကောင်းနေတယ်လို့လုပ်ရတာနေတော့တို့အဆိုးပဲကြည့်ရရောက်ကုန်ဟင်မှန်ပါဗျာအဲ့ဒါကောင်းနေတယ်လို့ဟုတ်ကလားမှန်ပါဗျာဟင်အဲ့ဒါကိုယ်ပိုင်ညာမဟုတ်လို့ဒါတော့တို့ကြိုက်သိခိုင်းတဲ့အတိုင်းလိုက်လုပ်နေတာမဟုတ်ဘူးလားမှန်ပါဗျာဟင်မှန်ပါဗျာအဲ့ဒီကြိုက်သိကလေးတစ်ခုကို လက်ခံထားတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအကြိုက်နောက်ကပဲဒုက္ခဖြစ်တာဒုက္ခဖြစ်ခြင်းမရှိဘူးရှိတာဒုက္ခဖြစ်ခြင်းရှိပါဘူးခင်ဗျာကင်းလာရင်ကင်းပါဘူးခင်ဗျာဘာဖြစ်လို့မကင်းကြိုက်စိတ်လိုက်လို့ပါခင်ဗျာအေးဟောဟောဒီဘက်ကကြိုက်စိတ်တရားသားရှိရင်ဟောဒီဘက်ကဒုက္ခတရားသားရှိမှာကိုရင်းနာဖို့မယ်ဘယ်လိုမရှိဘူးဟုတ်ပြီမှန်ပါဗျာအဲ့တော့ဒုက္ခဘယ်သူမှဖြစ်ခြင်းမလို့တော့အဲ့ဒီကြိုက်စိတ်ကိုမပယ်နိုင်တဲ့အတွက်တို့ဒုက္ခဖြစ်နေတယ်မှန်ပါဗျာပြီးတော့အဲ့ဒီကြိုက်စိတ်ပြီးဒုက္ခကိုလည်းပယ်ဆောင်လာတယ် ဟင်မှန်ပါဗျာအဲတို့ဘာတော့ကိုကြိုက်တာကိုဒုက္ခပေးမှာမှန်ပါဗျာအနောယတာကြွက်ခတ်တာဟင်အနောယတာကြွယ်ဝါဒနာပါလို့ဟင်ဟင်အနောယတာကြွက်ခတ်ခံရတာဘာဖြစ်လို့လို့ဟိဟင်တို့တကမာကြီးတဲ့အင်္ဂါတခိုင်းရိုက်ရိုက်တာဟုတ်ဘာဖြစ်လို့လို့ကြွက်ခတ်ခံရတာပဲရှင်ဟုတ်ကလားဟင်တို့လည်းကြွက်ခတ်ခံရတာပဲတင်တယ် မှန်ပါတယ်ဗျာဟင်အဲကိုကြိုက်တဲ့အရာကိုတို့ဒီကိုကိုနှိပ်ဆက်တာပဲမှန်ပါဗျာဟင်ကိုမကြိုက်တာကမနှိပ်ဆက်ဘူးဗျာဟင်ကိုကြိုက်တာတွေကနှိပ်ဆက်ဗျာမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့တော့ကြိုက်ပြီးဒုက္ခကိုလည်းဆောင်းလာတယ်ဟုတ်ကလားမှန်ပါဗျာအဲ့ဒီအကြိုက်ကိုတို့လက်ခံထားတဲ့တော့ဒုက္ခကိုလည်းသူဆောင်းလာတယ်အကြိုက်ပြီးတောကကိုလည်းဆောင်းလာတယ်ဟုတ်ကလားဗျာမှန်ပါဗျာအဲ့တော့အကြိုက်ကဒုက္ခဆောင်းတဲ့နေရာမှာသူပေးတဲ့ဒုက္ခကိုတို့သူပေးတဲ့နေရာလေးတင်မှာပဲလက်ခံလို့ရှိရင်တို့ တကယ်ခံရတဲ့ဒုက္ခဟာတမန်သားတယ်မပေါ်ဘူးဟင်မှန်ပါဗျာရှေ့ကျိုးတွေးပြီးဖြစ်တဲ့ဒုက္ခလည်းရှိသေးတယ်လေသိပါတယ်ဗျာနောက်ပြန်တွေးပြီးဖြစ်တဲ့ဒုက္ခဟောဟဲ့သိပါသေးတယ်ဗျာဟင်သိပါတယ်အဲ့တော့ရှေ့ကျိုးတွေးရဲ့ဒုက္ခဟာတမန်သားတာနောက်ပြန်ပြီးဘယ်တော့မှငါဘာလုတ်ခဲ့မိလို့ဆိုတော့နော်ဘယ်တော့မှငါဘာမလုတ်ခဲ့မိလို့လောက်မှ အဲ့လိုဘာလုပ်ခဲ့မိလို့ငါဒုက္ခရောက်တယ်ဘာမလုပ်ခဲ့မိလို့ဒုက္ခရောက်တယ်ဆိုအဲ့ဒါတော့ငါမူသားလောက်ရှိတယ်မှန်ပါအဲ့တော့တို့ဒီကနေ့ခံနေရတဲ့ပြစ္ဆုတ်ပံပပင်းတွေ့တဲ့ဒုက္ခဟာတမသားပဲရှိတယ်ဟင်မှန်ပါဗျာရှေ့ကျိုးတွေနောက်ပြန်တွင်းနဲ့ခံရတဲ့ဒုက္ခသုံးမှတ်သားရှိတယ်မှန်ပါဗျာတို့ပြောတာလားဟဲ့တို့ရွာတဲ့ဟုတ်ဖြစ်လားဒါလည်းဟုတ်ဖြစ်တာပါဗျာဟင်ကိုရီတော့ဟုတ်မှမတူပါဘူးလားဟုတ်ပါဗျာဟင်ကိုရီဟုတ်ကလားဗျာတို့ကတော့မှန်ပြောတာရတဲ့လူတဲ့ညာဆို တဲ့ပါတယ်တဲ့လားဗျဟင်တဲ့ပါတယ်ဗျဟင်အဲ့ဒါလူချင်းစိတ်ရောဒီလိုကြိုက်စိတ်ကြောင့်ဖြစ်တာကြီးတယ်ပဲဟင်မကြိုက်တာကဒုက္ခမေးပါဘူးဗျမကြိုက်တာဆွဲမှန်ဆိုတယ်လေဘယ်လိုဒုက္ခပေးမှာဟင်မကြိုက်တာလက်ခံလားခဏတော့လက်မခံပါဘူးလက်မခံဘူးဘယ်ဒုက္ခဖြစ်လဲကြိုက်တာကြတော့ဆွဲဘူးလားဆွဲပါတယ်ကြိုက်တာကြတော့လက်မခံဘူးလားလက်ခံဖြစ်ပဲအဲ့ဒါမပွေးခပိုက်ပိုက်ထားတယ်လို့ပဲ မှန်ပါဗျာဟင်ဖြစ်နေတဲ့ဒုက္ခအဲ့ဒီအကြောင်းတော့လိုက်ခဲ့ပြီလို့မှန်ပါဒီကနေ့ဖြစ်နေတဲ့ဒုက္ခလည်းအကြောင်းတော့လိုက်ခဲ့ပြီလို့အရင်ရင်ကဖြစ်ခဲ့တဲ့ဒုက္ခကောအကြောင်းတော့လိုက်ခဲ့ပြီလို့မှန်ပါနောင်ဖြစ်မဲ့ဒုက္ခတွေကောဟိဟုတ်ကဲ့တိုင်းပဲတော့ဒုက္ခရောက်ခြင်းဟာအရှုံးပေါ်ခြင်းလားပေါ်ခြင်းပါဘူးဗျာဟင်ဟင်အရှုံးပေါ်ခြင်းလားဆိုတော့မပေါ်ခြင်းပါဗျာဟုတ်ပါမလားဟိမှန်ပါဗျာဟိတိုင်းအကြိုက်ကလေးလွတ်လိုက် Okay. ရှုံးနေဖို့ရှိဒုက္ခမခံချင်ကြိုက်ကလေးမလွတ်နိုင်ရသေးဘူးဗျာဒုက္ခကိအောင်လို့လည်းမီးပြရသေးဗျာဘယ်လိုဖြစ်ပေါ်တာတော့ဗျာဟင်ဟင်ဘယ်လိုပေါ့ကြိုက်မလွတ်နိုင်ဒုက္ခရောက်ဟုတ်ပြီလေဒုက္ခရောက်ချင်တာတို့မေးတာပဲရောက်ချင်တာဒုက္ခရောက်ချင်ပါဘူးဗျာဟုတ်ကဲ့အရှုံးပေါ်ခြင်းလားတိုင်းတို့နိဗ္ဗာန်ယူမလား အော်ဘယ်လိုတွေအပေဥပဒေလဲဟင်တိုင်းပဲလို့တကြိုက်ကလေးလက်ထလိုက်ဘယ်လိုဟင်လွတ်နိုင်မှာမလားဟင်ဘယ်လိုတော့ပြဟိုလည်းမီးပေးတော့လည်းမတူဘူးဟင်ဟင်ခုဘယ်လိုရောပြဟင်ဟင်ဘယ်လိုရောပြရှင်းတယ်ကိုကြိုးစားမှာပါဗျာအဲနီးပေးတော့လည်းခင်ဗျားတို့မယူဘူးဟိုဘာတော့ဥအောင်ဆန်းကြီးဟို ဟိုဂျပန်ဒေါ်လာရင်းလုံးမပြောတဲ့မိန်ကွန်းတင်နေရပြောရမှာတယ်လေဟင်တူကူဟိုတမ်ရောဟိုဒါရောတမ်ရောနေကျင်းပတဲ့ဝင်းကြီးလေအဲအဲ့ဒါသူတို့ဦးအောင်ဆန်းကြီးမိန်ကွန်းပြောတဲ့နေရာကိုပြန်ပြီးတော့ထုတ်ထားတာအဲဟိုဂျပန်နေရာလည်းဘေးနားမှာဝိုင်းလို့ဟင်ပြင်းနေအဲ့ဒီမှာဟိုသူ့ဟိုဗမာတာတာတွေကိုပြောတာရေပေါ်တို့အနိကဆုံးရံသူအရင်6တမဘယ်လိုကိုအဲ့ဒီကဆိုရင်6ပါဗျာဘယ်လို ဘယ်လိုဒီဒီပိုက်စိတ်တိုက်ရမှာပါဗျာချုံကိုတိုက်ဝဲတိုက်ရမှာဟောမချုံကိုတိုက်လို့ဟိုကလုံးရင်းနဲ့ချတာပေါ့မှာဒီခင်ဗျာဟင်ဟင်ပန်းနေတော့ညအနိကကုံရံသူအရင်ချတယ်ဘယ်လိုဟင်ဦးအောင်ဆိုင်မင်းငုံတိုင်းပေါ့ဟင်အတိုက်ကလေးပယ်လိုက်အနိကဆုံးကအမုန်းရှိလားအကြိုက်ရှိလားတုံနာကြိုက်ရှိတာပါဗျာဟုတ်ကလားဟင်ဘာမကြိုက်တာတို့လက်မမခံလက်မမခံလက်မမခံဟင်သွေးမမသွေးတာမသွေးတော့လက်မခံလက်မမခံအဲ့တော့သူကအဝေးမှာရှိတယ်ဝေးမှာရှိပါဗျာဟင်အကြိုက်ကလေးကြတော့ နိကပါဗျာ။အဲအဲ့တော့ဥပ္ပစာမိန်ဘုရားပဲလို့လေ။နိကရဆိုရင်ပြောမှာပါဗျာ။တဲ့လို့ကဲ။ကျွန်နေမှာမလား။ကျွန်နေမှာပါဗျာလို့လည်းကျွန်နေအောင်ကြိုးစားမှာပါဗျာ။ကြားကြောင်မဗျာ။ခင်ဗျာဇီဝနာလုပ်ပြီဆိုပြောနေတယ်ကွာလူကြုံရှိတယ်ခင်ဗျာ။တော်တော်ဟိုမင်းကမှဗာပြောတာတော့ဗာပြောတာတော့မင်းပဲ။ခင်ခင်ရမင်းရောမှာကတော့။ဟင်ဟင်လင်းပဲမရပဲကိုပြောတာမဟုတ်လင်းဆွဲမရဆွဲလေးပြောတာအဆွဲလေးကိုပြခိုင်းမှန်ပါမှန်ပါဗျာဟင်မှန်ပါဗျာဟင် အဲအစွဲလေးပေးလိုက်သားမှာအဲစွဲလို့လောင်တာမစွဲမလောင်ဘူးဟင်သူဟိုမိဘူရဲ့နောက်ဘေးဖိုကနောက်နောက်ဘေးမှာထင်းပုံထားရင်လောင်တာဟဲ့လောင်ပါဗျာဟင်လောင်ပါဗျာမိလိုက်လောင်တာမဟုတ်ဘူးကွထင်းကြီးကခေါင်းထိုးသွားရင်ဘယ်နဲ့တော့အဲလောင်တာမှန်းကကိုယ့်ဘက်ကခေါင်းထိုးခံလို့ရှိတယ်မှန်ပါဗျာဟင်ကိုယ်ကအဆွဲခံလို့ထင်တယ်မှန်ပါဗျာဟင်ဟင်မိရတော့ဟောဖူဝင်အောက်ကထွက်တယ်ညာဖူဝင်ကဟိုမိရနေထွက်လောင်တာရှိသလား မရှိဘူးဗျမိရတော့ဘုံတော့သူ့ဟာသူနေတာပါအဲ့လိုပဲကွယ်သားရတယ်သူ့ဟာသူနေတာသမီးရတယ်သူ့ဟာသူနေတာဟင်လင်ကလည်းသူ့ဟာသူနေတာတို့ကဒါငါသမီးဒါကငါသားဒါကငါလင်ဒါကငါမယားအဲ့ဒီအစွဲရတော့ငါမှန်ပါဗျအဲ့ဒါဒုက္ခကောင်းဆုံးခံတာတယ်မှန်ပါဗျဟုတ်ကဲ့လားမှန်ပါဗျအင်းချင်းသူ့ဟာသူနေတာအဲ့မိသူ့ဟာသူနေတာမိသွားတော့ပြန်ကြံဘယ်တော့မှလုံးမှန်ပါဗျဟင်နင်တို့ကြောင့်ဒုက္ခဖြစ်တယ်သွားမြန်ပြောနေလေဟင်အဲ့တော့ဒါအကျုပ်ကဘာလို့လို့မေးလို့ရှိရင်ဘယ်လိုဖြစ်မလဲဟင် ကျုပ်ကခဏပဲနဲ့လို့လို့မေးမှာပေါ့ဟင်တာဒုက္ခပေးတာမဟုတ်ဘူးငါသားဆိုတဲ့အစွဲကဒုက္ခပေးတာတာဘာတိုင်းမှာတာညင်သားစရိုက်တာကံတိုင်းပဲဗျသမီးရတဲ့သမီးညင်သမီးစရိုက်သမီးကံတိုင်းပဲဗျဟုတ်ဗျာသူကိစ္စကြီးကိုလာလာကြသူကိစ္စကိုရင်ပြန်မယ်ဗျဟုတ်ကလားအေးသူလန်းသူလာလာကြဟောသူလန်းခဏနားပြီးပြန်မယ်ဗျသူနဲ့ဘာဆိုင်နေဗျဆိုင်ပါဦးဗျဟင်သူကဆိုင်နေတင်းနေတာတဲ့တင်းနေတာပါဗျဆိုင်နေတင်းနေတာဟင် အဲ့တော့တို့ကဟိုသူကိစ္စသူသူလို့လုပ်တာတို့ကလည်းကိုကိစ္စကိုလို့ကိုလို့ပေါ့ဟင်မှန်ပါဗျာဟင်အတူနေတဲ့ခါတော့ခုနပြောတဲ့ကံအကျိုးသေးလေးတွေဟင်အတူတူလို့အတူတူစုစားဟင်အတူတူစုပေါင်းလို့စုပေါင်းစားရှိမှာပေါ်တာတော့မှန်ပါဗျာဟင်လူအပ်ထားတဲ့မပူနဲ့ဝတ္တရားတဲ့မပူနဲ့ဟုတ်ကလားဟဲ့မှန်ပါဗျာအဲမစွဲနဲ့စွဲလောင်းမယ်အဲ့တော့တို့ဒီရှင်းနေတဲ့တော့က ရှိနေတဲ့ဒုက္ခကိုကျော်လွန်ခြင်းနဲ့ဟောတို့ဒီတတိနဲ့မှတ်ထားလေးတခုပဲတခြားနဲ့မကျော်နဲ့ဟုတ်ကလားဘောဂပတိဒီဝါနံသမတိကမာယမှန်ပါဗျာဧကာယနောယံလေဧဘိခဝေမေကောလားမှန်ပါဗျာဧသမာဓိပရဏတို့ရဲ့ပါလေမှန်ပါဗျာဧတောကပတိဒီဝါနံအဲ့ဒီဖြစ်နေတဲ့သွေးရင်ပူဆွေးနေတဲ့တောကတဲ့ငိုကြွေးရတဲ့ဒုက္ခကသမတိကမာယ ငြိမ့်အေးခြင်းလို့ရှိရင်အရာမဲ့ကောဤတတိဖြင့်ရှုမှတဲ့လားဧကာယနောတခုတည်းတော်လားတကြောင်းတည်းတော်လားတခြားလားမရှိဘူးလို့ဆိုလိုတယ်မှန်ပါဗျာဒီဖြစ်နေတဲ့ဘောကလေးကြီးကြော်နေရင်လေတို့ဒီတတိနဲ့ပဲမှတ်ပြီးကြော်ပါလို့ဆိုလိုတယ်မှန်ပါဟင်ဖြစ်နေတဲ့ပဋိဒီဝါလေးတွေကြော်ခြင်းရောဒီတတိနဲ့မှတ်ပါဟုတ်ကလားဟဲ့ဖြစ်နေတဲ့ဒုက္ခလေးတွေကြော်ခြင်းရောဒီတတိနဲ့မှတ်ပါဟုတ်ကလားဟဲ့ဖြစ်နေတဲ့ဒေါမနတာလေးတွေကြော်ခြင်းလေဒီတတိနဲ့မှတ်ပါ တယ်ဗျာမှန်ပါဗျာဒါဖရားပေးထားတဲ့နေပါပဲမှန်ပါဗျာအဲ့တော့သူရွာထဲကြတော့ပဲဟုတ်တယ်မဘာနဲ့ကြော်ဟင်ဒေါသလေးနဲ့ကြော်နေတော့ဟုတ်ကဲ့ဟဲ့ဟင်ဟင်ရွာထဲကြော်နေလေးပြောသားမအောင်အင်းသူ့ခွားတို့ပကများမေးလိုက်လို့ရှိရင်ငါသေးလေးတောက်တာဟိုအငဲကောင်သေးလို့ငါပေါ်ဟိဟင်ဟင်ငါသေးလေးတောက်တာတော့အေးအငဲကောင်သေးလို့ငါပေါ်ဟိအဲ့တော့သူသားတရိယာလည်းသေးလေးကြီးကောက်ခွာတော့သေးလေးပဲတူသွားမှာဘာဖြစ်မှာ ကြာတော့သာအလုံးကလည်းမပြေဘူးဖေးလေးကလည်းဆိုးရဲဆိုတာတမပါဗျာအဲ့ဒါငကူဆိုကြီးဖြစ်မသွားဘူးလားဖြစ်သွားပါဗျာဟင်သာဆွဲတာကမိတ်ရင်ကြောက်မှာဖေးလေးကတောက်တယ်မကြောက်မမိတ်လေပဲဟုတ်ဗျာမှန်ပါဗျာအဲ့တော့တို့ဖရာကပေးတဲ့ဥပမာကတော့ဆူးဆူးနေတဲ့ပုံကိုတရားဆူးတစ်ချောင်းနဲ့ထွင်တာလည်းဘာမှမထိုးဘူးတဲ့ဟင်အဲ့ဒီကြော်နေလေဟင်အဲ့ဒီကြော်နေကဆူးဆူးနေတဲ့ပုံကိုတရားဆူးတစ်ချောင်းဆူးနေတာကိုနောက်ဆူးတစ်ချောင်းနဲ့ကော်ထုတ်ထားတယ်ဘာမှမထိုးဘူးတဲ့ အဲ့တော့နှခါနာမနာဘူးလားနာပါတယ်တို့ခုကပြောရင်တော့အနာပေါက်နေရတဲ့အထက်ခွဲခံရတာနဲ့ဘာမှမဟုတ်ဘူးမှန်ပါဗျာဟင်အနာလည်းပေါက်ခံရတယ်နောက်ကဓာကြီးလည်းခွဲခံရမယ်ဆိုနှခါမနာဘူးလားအဲ့ဒါနှခါနာပါတဲ့ဗျာဟုတ်ကလားဟိအဲ့ဒါတော့ကကိုတို့ရွာတဲ့ကကြော်နေပြီဗျာဟင်တို့တခါကြီးတွေအရေဆွဲတော့ပဲလို့ပြောတော့ဟင်ဟင်ဟိုရွာတွေကအရေဆွဲတာတွေမေးကြည့်တော့ဟောငါ့ကိုသတိသေးလုံးငါပေါ့ကွာတားကြီးသေးလုံးငါပေါ့ကွာနဲ့ ဟင်မမလည်းဟင်အဲတော့တို့တခါတွေကတို့ဘာလို့တောကကြော်ရှင်တော့အရက်နဲ့တောက်ပြီးကြော်ဖြစ်လိုက်တာတို့ဖွာတို့ပဲကတောကကြော်ရှင်တော့ဆေးကြီးတောက်ပြီးကြော်ဖြစ်နေတာဗျာဟုတ်ဗျာမှန်ပါဗျာဟင်အဲတော့ဆေးကြီးသွဲအရက်သွဲပူလာတာပဲရှိတာပဲမှန်ပါတယ်ဗျာပါမန်ထူဘူးအဲတော့တို့တောကကြော်ရှင်လို့ချင်းဒီတောကဘာကြောင့်ဖြစ်တာဒီတို့ရှင်းနေတဲ့ပဋိဒီဝဘာကြောင့်ဖြစ်တာ ဒီဖြစ်နေတဲ့ဒုက္ခလို့ခေါ်တဲ့ကိုယ်ဆင်းရဲမှုဘာကြောင့်ဖြစ်တာဖြစ်နေတဲ့ဒေါမနတာလို့ခေါ်တဲ့စိတ်ဆင်းရဲမှုဘာကြောင့်ဖြစ်တာလို့ဆိုရင်ဒီလေကြိုက်ကြောင်မဟုတ်ဘူးလားမှန်ပါတယ်ဗျာဒီကြိုက်ပြီးသူ့စီကိုသွားပြီးအောင်းမိမိလို့ထင်တယ်ဟဲ့မှန်ပါတယ်ဗျာအဲ့တော့သူ့စီကိုအောင်းမိစိတ်ဝင်ဝင်မရအောင်သူ့ဒီတတိလေးနဲ့အမြဲမှတ်နေလို့ရှိရင်သူ့စိတ်မှာဝင်ဝင်မရရင်သူ့ကြောင့်ပေါ်ဦးမလားပဲမှန်ပါဗျာသူ့ကောင်းကြောင်လင်းပေါ်ဦးဗျာသူ့ဆိုးကြောင်လင်းပေါ်ဦးဗျာမှန်ပါဗျာဟင်မှန်ပါဗျာအဲ့တော့ပရိဒီဝဆိုတဲ့ဟိုငိုကြွေးတန်းတာလည်းမဖြစ်နိုင်ဘူးဗျာမှန်ပါ ဟင်းသူ့ကောင်းကြောင်းတွေကုန်ထောနေဖို့မလိုတော့ဘူးအဲ့ဒါတတိနဲ့တို့တော့ကကိုကြော်နေဟင်တော့ကရဲ့လက်တယ်ဘသူတို့ဒီကြိုက်လို့တင်တယ်ဟဲ့ဟင်အဲ့တော့ဒီတော့ကကိုကြော်ချင်အဲ့ဒီကြိုက်တဲ့ကလေးကိုဝင်မရအောင်ဟုတ်ကလားဟဲ့အဲဒီကြိုက်တဲ့ပြီးသူ့ပုဂ္ဂိုလ်ပေါ်ကိုကြွားပြီးတော့ဆွဲလမ်းပြီးတော့တန်တာခဲ့ပြီလို့မဟုတ်ဘူးလားမှန်ပါဗျာဒီစိတ်ပြီးသူစီရောက်သွားလို့တင်တယ်ဟဲ့အဲ့တော့သူ့စီကိုစိတ်မရောက်အောင် ကိုယ်စိတ်ကလေးကိုယ်လက်ထဲမှာပဲရှိအောင်တို့ဘာလို့ရမလဲကိုယ်မှကလေးကိုအမြဲမှတ်နေရမှာတယ်မှန်ပါဗျာဒီကိုယ်မှကလေးကိုမှတ်နေတယ်ဒုစိတ်ပြီးဒုတွေကပဲသွားမလို့ဟဲ့မှန်ပါပါဗျာဒုစိတ်ရဲ့ထဲမှာပဲရှိနေရမှာပေါ့မှန်ပါဗျာဟင်ဟုတ်ကလားမှန်ပါတယ်ဒုစိတ်ကလေးပြီးဒုပိုင်ပဲဖြစ်ရမှာပေါ့မှန်ပါဗျာအဲ့တော့ကနေတုန်းကတည်းကကိုယ်စိတ်ကလေးကိုယ်ပိုင်လို့ ကိုယ်စိတ်ကလေးနဲ့နေနေတဲ့ပုဂ္ဂိုလ်မှတို့ပေတော့တယ်ကိုယ်စိတ်ကလေးနဲ့ကိုယ်ပေရမှာဗျာမှန်ပါဗျာနေတော့ကသူများစိတ်နဲ့နေတဲ့ပုဂ္ဂိုလ်ပေတော့ဟောဟဲ့သူများစိတ်နဲ့ပါဗျာအဲသူများစိတ်နဲ့ပေရင်ဘယ်လိုလုပ်ပြီးတို့အထက်ကိုတက်နိုင်မှာမလဲတက်နိုင်ပါဗျာဟင်တက်နိုင်ပါဗျာအကုန်လုံးကတို့အောက်ဆွဲချမှာကြီးတယ်ပဲမှန်ပါဗျာဟင်မှန်ပါဗျာဟင်ရန်သူကလည်းတို့အောက်ဆွဲချမှာပဲမိတ်ဆွေကလည်းတို့အောက်ဆွဲချမှာပဲရန်သူမျိုးမိတ်ဆွေမျိုးကလည်းတို့အောက်ဆွဲချမှာပဲဟင် ကြံသူကဒေါသဖြစ်ပြောင်းလဲပြီးဒေါသစိတ်နဲ့တုံ့မှုပါတယ်ဟဲ့မှန်ပါဗျာမိတ်ဆွေကအဲလောဘဖြစ်ပြောင်းလဲပြီးတော့ကြိုက်စိတ်ဖြစ်ပြောင်းလဲပြီးသူဟိဟိုပါတော့တိတ်တာပုံပို့ပါတယ်ဟဲ့မှန်ပါဗျာဟုတ်ကလားရန်သူလည်းမဟုတ်မိတ်ဆွေလည်းမဟုတ်ဖာတိပါရမျိုးနေစဉ်တေယုတိပင်ကတော့ဟောမောဟစိတ်ချင်းနဲ့ပြောင်းလဲပြီးတိရိစ္ဆာန်ပုံပို့မယ်ဟုတ်ကလားအဲ့တော့တို့သူတို့ဝင်ဝင်မရအောင်ပါတော့သေးတဲ့ကာလလေသူများစိတ်နဲ့မတည်ပဲနဲ့ကိုယ်စိတ်ကလေးနဲ့ကိုယ်တရားအောင် ခုဟာတွေကကိုယ်စိတ်ကလေးကိုယ်ပိုင်နေအောင်မှတ်ရတယ်မှန်ပါဗျာဟင်မှန်ပါဗျာအဲ့ဒါကြိုက်သိပ်ပဲနေတင်တယ်မှန်ပါဗျာကြိုက်သိပ်ပဲရိုးကြိုက်ဆွဲရှိဦးမလားဟဲ့ရှိပါဗျာဟင်ကြိုက်ဆွဲပြလိုက်သုံးเสียရှိတာသုံးသားမှမဆွဲအောင်ပေါ့မှန်ပါဗျာဟုတ်ကလားကိုယ်ရရှိတဲ့ပစ္စည်းကိုယ်ပစ္စည်းပါငါသာမပြောလဲအချင်းကြကောချက်သားလို့ရပါတယ်ဗျာမှန်ပါဗျာငါဆံလို့ဆွဲမှပဲဆံငါထားချက်ခံမလားဟုတ်ပါဘူးဗျာဟင်အဲငါဆံလို့မဆွဲလဲချက်ချင်းကြကောချက်ရတာပါပဲဗျာ ဟင်ဝါကြီးရဟောငါနာလို့ငါနွားလို့ဆွဲမှာလားဆွဲပါဘူးတမဆွဲလဲကိုဟိုဘာတော့ကျိုးဆွဲခိုင်းရုပ်သိမှာပါဗျာမှန်ပါဟင်အဲ့တော့ငါနွဲဆိုရဲဆိုအဆွဲလူသေးသလားကိုအိမ်နေတဲ့ပြည်ပြီးကိုကံကျိုးပေးကြောင်ရလာတဲ့ပြည်စည်းလေးတွေသုံးစမ်းပါမသုံးရဘူးမရှိပါဘူးအောင်အင်းဒီပေးရတာမရှိဘူးချုပ်တီးပြီးပေးရတာမရှိဘူးဟုတ်ကလားဟဲ့သုံးရင်ပါရဲ့နဲ့ပေမိတ်နေရတာမရှိဘူးတရားတော်မှာသုံးလို့တာသုံးစမ်းပါအဆွဲလေးဝင်လို့မရအောင် ဟုတ်ကလားမှန်ပါအဲ့ဒီအသွဲတွေပြီးတော့တွေးပြီးတော့ထင်တယ်ဟဲ့မှန်ပါဗျာဟင်ဟုတ်ကလားဟဲ့တွေးမိလို့ဗျအဲတို့လှမ်းပြီးထင်ရတခဲကိုကြည့်လိုက်ခွဲလှမ်းပြီးကြည့်လိုက်ရင်တို့ဘာလို့ထင်ရကအဖြူခဲလေးဖြစ်ရင်ထင်ရကိုမြင်သလားအဖြူကိုမြင်သလားတို့တွေးရဘယ်လိုသွားတွေးရထင်ရသွားတွေးရပါဗျာအဲ့ထင်ရတော့တို့တွေးလို့ဖြစ်တာဟုတ်ကဲ့မျက်တိကအဖြူပဲနေပဲဘယ်မှာထင်ရနေလဲသိဘူးလားထင်ရ ကြည့်လို့ရဘူးလားခင်ဗျာတင်တယ်ဟင်ဟင်အဲအညူလေးလေးဆိုရင်တင်းရဲ့အညူလေးပဲတွေ့မှာပေါ့တွေ့လားခင်ဗျာတင်ရခဲ့တွေ့ပါဘူးခင်ဟင်တကယ်မျက်စိမြင်ရတာအဖြူပြတကယ်မျက်စိကမြင်ရတာအညူပြတွားပဲအတွေးရဘလို့တွားတွေးတယ်တော့ထွင်ရဲ့တွားဟင်ဟင်တွားရောဗျာဒီစားကြည့်လိုက်ဗျာစားကြည့်တော့ရှားပေါ်မှာပဲနဲ့တော့ခြူလာလေးထင်တယ်ဟဲ့ ဟုတ်ပါတယ်ဗျာတဘိုးဆိုရင်အချုံပြင်းမဟိဓမ္မဆိုရင်အချုံပေါ့ဟိစာထင်ရပြီးဓမ္မထင်တယ်ဟိမှန်ပါဗျာဟိတို့မလို့ထင်ရပြီးတဘိုးထင်တယ်ဟိဟုတ်ကလားဟိမှန်ပါဗျာအဲ့တော့တို့ရှားပေါ်ကိုစားမိတာကဘာလို့ဟိခြူတာလားတော့ဘယ်လိုတွေးလိုက်တော့တွားတွားဟိခဏတော့တွေးလောက်ဖြစ်တာလေကြည့်တယ်မှန်ပါဗျာဟိအဲ့တော့ခြူတာလေးတော့စားကြတာမှာဘယ်တော့စားတာအဲ့ထင်ရကလေးမပေါအောင်မတွေးသားပါနဲ့ ဟင်ဟုတ်လားဘွာဟုတ်ပါဗျာဟုတ်လားအင်းကြတော့ဘယ်နဲ့တော့ထညံစားမလားချိုးစားမလားဘွာဘာစားမှာတော့ချိုးရုံပါဗျာဟုတ်လားတိုင်းသားရင်အချိုးပေးလားအချိုးပေးလားဆိုဘယ်နဲ့လုံးမလို့ဒါကအချိုးမိုးတို့ကြီးကောက်ခိုင်းလာတော့ဘယ်နဲ့လုံးမလို့ဘွာဟင်ဟင်အဲ့တော့ဘယ်နဲ့လုံးအချိုးပေးလားအချိုးပေးလားဆိုတော့ဒါကအချိုးမိုးတို့ကြီးကောက်ခိုင်းတော့ဘွာဘယ်နဲ့လုံးမလို့တော့ဘူးရတော့ဘွာဟင်ဟင် ညာနေရာတော့ပညာသုံးဖို့တို့စိတ်ကအဲအဲ့ဒီထင်းရဆိုတဲ့အစွဲတွေးလို့မရအောင်ပြောတာပါတော့ရပါတယ်ပြီးတော့ဒီပညာကိုလည်းပညာနေရာသုံးစားမှာမသုံးရဘူးမရှိဘူးထင်းရထင်းရတိုင်းတို့တို့ရောထင်းရဆိုတဲ့အစွဲကိုဝင်မရအောင်တွေးခွင့်မရအောင်တို့မှားရလိမ့်မယ်လက်ဖက်ကိုလက်ဖက်အတိုင်းပဲသူတို့တို့ဗမာဗမာတို့ပြီးတဲ့စကလုံးနဲ့သုံးဟုတ်ကလားအဲ့ဒီကနေဒီလက်ဖက်ဆိုတဲ့အစွဲကိုဝင်ဝင်မရအောင်အတူဝင်ဝင်မရအောင်မှားရမှာ ဟင်မှတ်နေမှာမလားမှတ်နေပါရဲ့ဗျာဟင်အဲ့ဒါဘာလို့လက်ဖက်ချောက်လေးထင်ရချောက်လေးမှန်ပါဗျာအဲ့တော့ဖြောက်နေမှာမလားဖြောက်နေပါလေဟုတ်ပါမလားဗျာဟုတ်ပါတယ်ဗျာဟင်မြင်မှမမြင်သေးဘူးဟင်ဟင်မြင်မှမမြင်သေးဘူးသူကခုမှဆွဲထားတယ်ဆွဲမှမဟုတ်ပဲအေးထင်ရဆွဲရဘယ်လောက်ကြာတော့ကြာပါပြီဗျာဟင်ဆွဲရဆွဲပါဟုတ်ကဲ့ဟာဗျာအဲ့ဒါကတစ်ချက်မှကလေးနဲ့မရပါဘူးဗျာဟင်အေးဒီရရှိရမှနေတော့ကပောက်ဝင်လာမှာပေါ့ဗျာဟင်နောက်ကမှတော့ရှိရပောက်ဝင်လာမှာပေါ့ ဟင်ဝိုင်းနေတာဆွဲဝိုင်းနေတာပါလေကဲပဲနေတော့ဟင်ဟိုရံသူကတာပေါ်ဝိုင်းနေတာတို့ကတလုံးလုံးတနက်ကလေးနဲ့ထင်တယ်တမပါဗျာတော့နိုင်မပေါ်ပါမလားနိုင်မပေါ်ပါဘူးဗျာဟင်မြင်တယ်မှတ်တာရှိတော့ကဟင်ဝလုံးတို့ချမှာဘူးဗျာဟင်ဟင်ဝါတယ်မမတယ်တော့ကတလုံးဟိုဝလုံးတို့ချမှာထင်တယ်ဟင်တို့မဲ့ပဲရှုံမှာထင်တယ်ဟင်အဲ့တော့တို့ကတို့ပါတော့အမှတ်တွေကိုစက်နေအောင်မှားရမှာဟင်အတွေးဝင်ခွင့်မရအောင် ဟင်စိတ်ကလေးအပြင်ကိုပြေးခွင့်မရအောင်မှားရမယ်အဲ့ဒါစိတ်ကလေးအပြင်လည်းပြေးခွင့်မရသေးရဘူးဟင်တို့ပါတော့အတွင်းကဟောင်းကိုလည်းပြန်ပြီးတော့ဖော်လှန်ပြီးတွေးခွင့်မရသေးရဘူးအဲ့လောက်ထိတို့အမှတ်ကိုစနေရမယ်အဲ့ဒီအမှတ်သိတာချင်းသည်ဟိုတို့စာတော့တမထကိုတာဝန်ယူသည်တမထတော့ပါဠိစကားတင်တယ်ကိရိတာလေးညီတက်သွားတာကိုတာဝန်ယူသည်ဟုတ်ကဲ့ဟုတ်ပါဘူးဒီလိုကိရိတာလေးညှုပ်သွားတာကိုညှုပ်တတ်တာကို အဲ့ဒီအမှတ်စိတ်တမှုကတောင်ယူနေပြီကိလေသာတွေကိုပြုတ်တက်ပြင်းနေတာမှန်ပါဗျာဟင်တို့အနေရှိတဲ့ရေကိုဖန်ခွဲထဲထဲပြီးတော့ညင်အောင်ထားလိုက်လို့ရှိရင်ဟိုအနေလေးအောက်ကိုထိုင်ကြသွားပြီရေလေးတဲ့ကြည်တက်လာတယ်တို့စိတ်ကလေးတဲ့ကြည်တက်လာအောင်လို့ဟင်အတွေ့အကြုံလဲတို့ရင်နောက်မသွားအောင်တင်တယ်ဟဲ့မှန်ပါဗျာအပြင်အပြစ်အာယုံတော့ကိုအတွေ့အကြုံလဲရင်နောက်မသွားအောင်ဟဲ့တို့စိတ်ကလေးကြီးနေတဲ့စိတ်ကလေးနောက်မသွားအောင်လို့ဒီအမှတ်ကလေးနဲ့တို့ရေကို တို့အောက်ခေါ်ခေါ်တော့တိမ်နေလို့ခေါ်တယ်တင်လေဟင်ဒီအနေထိုင်အောင်လုပ်တာလေအဲ့ဒါကိုရေတိမ်နေလို့ခေါ်အဲ့လိုလေးလုပ်ရတယ်တို့အဲ့လောက်ကိုတတ်နေအောင်မှနိုင်မှသမထဆိုတာဖြစ်ဟင်အဲ့တော့တို့တတိပဋ္ဌာနီမှာသုံးတဲ့အတိုင်းဆိုတော့သိတာအားနဲ့သူးတိုက်အားဆိုတာနှမျိုးသုံးပါအဲ့တော့သိတာအားလေးနဲ့ခုနအတွေးဝင်မရအောင်သိကလေးပြေးခွင့်မရအောင်သူကတောင်းယူရတယ်မှန်ပါဟင် စူးစိုက်အားနဲ့ကိုယ်ခန္ဓာရဲ့အရှိကိုရှိတဲ့အတိုင်းမြင်အောင်လဲပြန်ကြည့်ရတယ်ဟင်ကိုကြောင့်ကိုသိကျင်နေတာမဟုတ်ဘူးလားမှန်ပါဗျာဟင်ငါဆိုတာရှိမရှိသိကျင်တယ်ဟုတ်ကလားပြီးတော့မြင်မမြင်သိကျင်တယ်ပိုင်မပိုင်သိကျင်တယ်ဟုတ်ကလားမှန်ပါဗျာဟင်ပြီးတော့ကောင်းမကောင်းသိကျင်တယ်ဟုတ်ကလားမှန်ပါဗျာတို့ကကိုကိုမြဲတယ်ပဲထင်တာထင်တယ်မနေ့ကလည်းငါပဲဒီကနေ့လည်းငါပဲတို့ဒီလိုထင်တာပဲမဟုတ်လားဟုတ်ကလားဟဲ့မှန်ပါဗျာဟင် တို့ဟိုစက္ကန့်နဲ့မျှယုတ်ဒီကိုဖောက်ပြန်ပြဲပြီးတော့ရှေးရှေးယုတ်ဒီပြက်ပြက်သွားတဲ့နေရာနောက်ယုတ်နောက်ယုတ်ဒီအစားထိုးလာလို့တို့ဒီရွယ်ဒီကြီးလာတာမဟုတ်လားမှန်ပါဗျာဟင်မနေ့ကယုတ်ပြီးခုတို့နေမှာမရှိတော့ဘူးမှန်ပါဗျာနေကယုတ်ပြီးညနေပါတော့မှမဟုတ်တော့ဘူးဒီနေရာမှာပဲဆုံးသွားဟုတ်ကလားအဲ့တော့ဒီကုံသွားတဲ့ယုတ်ဒီအတွက်ကိုအတိအတိရအောင်လို့တို့ကအာဟာရတွေနေတိုင်းစားထိုးပေးနေရတာတယ်မှန်ပါဗျာအဲ့ဒါယုတ်ဒီတွေလိုချင်လို့ဟင် အဲ့အာဟာရနဲ့စားထုတ်ပြီးတော့ဒီရုပ်သစ်တွေကိုနောက်နောက်ကပြန်ပြီးတော့ဖက်ပေးနေရတာမှန်ပါဗျာဟင်တို့ဒီကနေ့အာဟာရမစားရင်ဒီကနေ့ဒီရုပ်ပြတ်တယ်အာဟာရရတာဒီဒီခုနှစ်ရက်တင်နေမှန်ပါဗျာဟင်အာဟာရတာဒီခုနှစ်ရက်ခုနှစ်ရက်မစားဘဲနဲ့နေလို့ချင်းဒီရုပ်ဒီပြတ်သွားမှာပေါ့ရေဆိုရင်တမနဲ့တောင်းတင်တယ်မှန်ပါဗျာရေဆိုတမနဲ့လည်းသူပြတ်မယ်ရေမတော့ဖက်နေနေဟုတ်ကလားလေဆိုရင်တော့တို့ဘောင်းနှခေါက်ပိတ်လိုက်ရင်တော့တမနဲ့တော့မကြပါဘူးဟင်တမနဲ့နဲ့သွားမယ်ဟုတ်ကလားအဲ့တော့ဒီကနေပြီးတော့ လေဟောင်းလေတစ်ရှူပြီးတော့ဆက်ပေးဟုတ်ပလားအဲ့ဒီလေဟောင်းလေတစ်နောက်မှာအေးကိုအပူကိုပါအဲ့ဒါစားနေတဲ့အာဟာရထဲမှာတို့ဘာတော့ချိုးတာစိတ်နာအီတာတွေအဲ့ဒါကအော်မြေတပ်ကိုတောင်းယူပေးနေတာမှန်ပါဟေးချိုးတာတွေပေါ့တာတွေတို့ခဝဲတီတို့ဘူတီတို့တို့ဟာလေလေဟေးတော့တကြားတို့ကြံတို့လေအဲအဲ့ဒါတွေကရေအတွက်ကိုတောင်းယူပေးနေရတယ်ဟုတ်ကလားဟေးဟောဖန္နာခါတာတွေလေအတွက်ကိုစားထုတ်ပေးနေရတယ်ဟုတ်ကလား ပြီးပြီးတော့ပူတာချင်နာသတ်တာအဲ့ဓာတွေကတို့အကုန်လုံးခုနအခိုးတတိဒီခန္ဓာကိုယ်ရဲ့ကြည့်လောက်အောင်တို့ကနောက်ကထောက်ပံ့ပေးနေရတယ်ငန္နာကအဲ့ဒီဓာတ်လေးခုတို့ညသွားအောင်လို့သူကထိမ့်ပေးတာဒါထိမ့်အငန္နာလေအဲ့ဒါဒါထိမ့်အဲ့တော့ဒုသားနေတဲ့စားတော့ဒီမှာများဒီဟောင်းဟောင်းချုပ်ရင်းသွားတဲ့နေရာကိုအသေးအသေးရုပ်သစ်တွေအသာထိုးဖို့ရတယ်ဓာတ်ပါတွေထိုးပေးနေရတာတင်တယ်မှန်ပါဗျာအေးဒီနည်းနဲ့တို့အမြဲတမ်းဖောက် ပြန်ချုပ်ပြောက်ပြည့်သိနေတယ်ဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့တော့အဲ့ဒီရုပ်လေးဖောက်ပြနေတာကိုတို့မြင်လားဟိမြင်ပါဘူးဟင်ဖောက်ပြနေတာပါဗျာဘယ်နာကဖောက်ပြနေတာလဲမြင်လိုက်လားဖောက်စိတ်ကဖောက်ပြနေတာဗျာဟောဗျာရုပ်ပြောတာရုပ်စိတ်ကလည်းပြမှာပြီရုပ်ကလည်းပြက်သွားဟင်ဟင်အဲအမြဲဖောက်ပြနေတဲ့တို့စိတ်ဟင်အမြဲဖောက်ပြနေတဲ့တို့ရုပ်ဟုတ်ကလားဟိ အများအားဖောက်ပြန်နေတယ်အဲတို့အဲ့ဒီဖောက်ပြန်မှုကတစ်ဆက်ကလည်းကတိပေါင်း6000လို့သာဆိုတယ်ကွမှန်ပါဗျာတိ6000မဟုတ်ဘူးကတိပေါင်းကတိပေါင်းရဲ့6000မှန်ပါဒီဆက်ကလည်းဒီချက်တက်ကနေချိန်အဲ့တော့တို့ဒီသိရဲ့ပြီးမှုလေးကဖောက်ပြန်သွားတာကခြုံငင်းသွားတာရှေ့စိတ်အဖြစ်နေလေအဲ့ဒါကတိပေါင်းတသိန်းတတသိန်းမဟုတ်ဘူးကတိပေါင်းကိုတသိန်းတို့ချုပ်တော့ပြစီသွားတယ်ဟုတ်ကလား အဲ့တော့ဒီလောက်မြန်ဆန်တာကြီးကိုတော်ရော့တတိနဲ့မြင်နိုင်မလားမြင်နိုင်ပါဘူးဗျာဒီအပေါ်ရန်ကျော်ကနေကြည့်နေလို့မြင်နိုင်မလားမြင်နိုင်ဘူးဗျာအဲ့တော့တို့မနေ့ကလည်းငါလို့ပဲထင်တယ်ဒီကနေ့လည်းငါလို့ထင်တယ်ဗျာပြီးတော့အမေမွေးသေးတာလည်းဒီရုပ်ခဲလို့ထင်နေတယ်ဗျာဟင်ပြီးတော့ကိုကြိုက်တာတွေ့တော့ကောင်းတယ်လို့ထင်တယ်ဗျာပြီးတော့ကိုလူချင်းလို့သွားလို့ရလာလို့ရတဲ့အတွက်ပိုင်နေလို့ထင်နေတယ်ဗျာဟင်ဒါတို့ထင်နေတာအဲ့တော့အဲ့ဒါဟုတ်မဟုတ်ဘူးတို့ ကိုယ့်ကိုယ်တွင်းကိုလည်းစိုက်ပြီးကြည့်ရလေဦးမယ်ဟင်မှန်ပါဗျာဟင်အဲ့တော့သူ့တိုင်းအားပြီးကိုယ့်အရှိကိုကိုယ့်အရှိတိုင်းပြီးအောင်လို့ကြည့်တဲ့ဝိပဿနာကတာဝန်ယူတယ်မှန်ပါဝိပဿနာကိုတာဝန်ယူနေမယ်ဗျာစေတာအားကသမထကိုတာဝန်ယူတယ်ဗျာဟုတ်ကလားမှန်ပါပြီးတော့ဒုအောက်ဘက်ဒီမှာစစ်တပ်ကသုံးပါတာရှိပါသေးဗျာတခါလေဒီနေရာရံသူရှိတယ်ဒီတော့မှရံသူဘယ်လောက်ဘယ်လောက်ဆိုသူတို့သိလို့ရှိရင်ပိတ်ဆိုရေးနဲ့ရှင်းရေးဆိုတာနှမျိုးလုံးဗျာ ဟင်ပိတ်ဆိုရေးကအဲ့ဒီနယ်တနယ်လုံးကြီးကိုတခါလဲပိတ်ဆိုပြည့်တာမှန်ပါဟင်အထရာလူအပြင်ကိုထွက်ရအောင်အပြင်ကလူထဲမုံရအောင်တခါလဲအရာသားတွေရောသူတို့စေသားတွေရောရဲတွေရောအကုန်လုံးတို့ဟိန္ဒရာနယ်မှာတခါသွားတော့ငါတွေ့ခဲ့ဘူးလားမှန်ပါဗျာဟင်အဲ့ဒီနယ်ကြီးအကုန်လုံးပိတ်ချာလိပဲ့လေးတန်ဟာလေဘယ်မှတဘူမထွက်ရအောင်အဲ့လိုတခါလဲပိတ်ဆိုရေးကသူ့တောင်ကပိတ်ဆိုဘူးပဲရှင်းလေးကအဲ့ဒီတွေကိုတတ်လွတ်လိုက်ပြီးတော့အဲ့ဒီတတ်ကတော့တခါတည်း အင်ကြီးရောဘာလီရောတိတ်တုံဖာမောက်ကိုလိုက်ရှာတာမှန်ပါဗျာအဲ့ဒါကိုရှာပြီးတော့တခါတည်းရှင်းရှင်းပြထားအဲ့တော့တို့သေးစာရေးကတို့ပိတ်ဆို့ရေးထင်တယ်ဟဲ့မှန်ပါဗျာဟင်သူဆိုင်အားကရှင်းလင်းကိုတောင်းယူရတာထင်တယ်မှန်ပါဗျာဒီအဲ့ဒီတိုင်တို့ဒီတတိလေးတစ်လုံးကိုသေးစာအားလေးနဲ့သုံးလိုက်သူဆိုင်အားလေးနဲ့သုံးလိုက်အဲ့လိုသွားအဲ့သူဆိုင်အားလေးသုံးလို့ဟိုတို့စိတ်ထိုင်မကြဘူးဆိုရင်သေတာအားလေးနဲ့ပြန်ပြီးတာလာလေးမှတ်လိုက်ဟုတ်ကလားဟဲ့အဲတာလာလေးမှတ်ရတာ သူ့ရဲ့စိတ်ဓာတ်အားလေးကောင်းလာလို့ကိုယ်စိတ်ကလေးကြီးတက်လာပြီဆိုရင်တခါသူ့ရဲ့အပြန်သုံးလိုက်အဲ့ဒါသမထထူထောင်လိုက်ဝိပဿနာရှုလိုက်သမထထူထောင်လိုက်ဝိပဿနာရှုလိုက်အာကုန်လိုက်သမထထထူထောင်လိုက်ဒီတိုင်းသွားရမှာမဟုတ်လားဟင်အဲ့ဒါအဲ့ဒါလည်းပဲတို့သွားနေရမှာတဲ့ဒီလိုသွားနေလို့ကိုယ်အကြောင်းကိုအရှိအရှိတိုင်းသိရင်သူများအကြောင်းကိုဘာတွေးကြရလို့ပဲဟင်ဟုတ်ကလားတို့ရှိကိုဥမာမဲ့သိနာလေးတစ်ခုပေါ်နေရင်တို့မျက်စိပါမြင်မလို့ဟဲ့ သိတာဟောဘယ်လိုသိမလဲစိတ်နဲ့လိုပဲသိမှာပေါ့ဟင်တိုက်တယ်ကအစိမ့်လိုတိုက်ရင်တို့မျက်စိကလည်းအစိမ့်ပဲမြင်သိတာဟောစိတ်လိုပဲသိမယ်တကယ်လို့တို့မျက်စိကိုအစိမ့်ကိုဖယ်လိုက်အနေတစ်ခုလာပြီးရလို့ရှိရင်တို့မျက်စိပါမြင်မလို့သိတာဟောဒီတစ်ခါတည်းမဟုတ်ဘူးလားအဲ့တော့ကိုမျက်စိရဖြစ်ဖြစ်ကြည့်လိုက်ရင်ဒီအနည်းဖြစ်ဖြစ်ကိုတို့ဟိုတစ်ဖက်ကအနည်းကိုဘယ်လိုနေတယ်လဲဗာမေ့တရားလို့ဟင် အတူတူပဲထင်တယ်ဟိဟုတ်ကလားဟင်ဒုပြက်တယ်လို့သူတို့လည်းပြက်နေတယ်အဲ့တော့ဒုပြက်အကြောင်းသိရင်သူတို့ပြက်တဲ့အကြောင်းလည်းအလိုလိုသိပြီးသားမဟုတ်ဘူးလားမှန်ပါဘူးသူ့များဘယ်လိုနေသေးလဲဆန်းတွေးဖို့လိုသေးလားလိုပါဘူးကိုလိုပဲရှိမှာပေါ့အဲ့တော့ကိုမမြဲတာသိသူတို့ဘာမမြဲတာလည်းသိလိမ့်မယ်ကိုကျက်သိတာသိရင်သူတို့ဘာပြက်သိတာလည်းသိလိမ့်မယ်အဲ့တော့အဲ့ဒီတစ်ဖက်အာယုန်နဲ့မိမိတို့ဘက်ကအကြည်ဓာတ်နဲ့တိုက်ခိုက်လို့ ပေါ်လာတဲ့အရာဝတ္ထုအာယုံလေးရောဘယ်လိုခါလေးလဲဆိုတော့တေချာဆိုင်ကြည့်လို့ရှိသလားဟိငရုတိတတ္တာတွေ့ဘူးလားဟိအဲ့ဒီငရုတိတတ္တာကိုဓာတ်နဲ့တီးကြည့်ဟဲ့မရပါဘူးဟင်ငါရုပ်ဆုံးနဲ့ထောင်းကြည့်ဟောပေါ့ဟင်တွေ့လားဟိတိုင်းအပေးဆိုင်တဲ့ကောအမြစ်ကိုတို့နှုတ်ကြည့်ရင်ဟောဟိတွေ့ပါဘူးဟဲ့အရွက်ကူးကြည့်ရင်ဟောဟိတွေ့ပါဘူးဟင်တမချီကိုသဘောလေးပဲထင်တယ်အငွေတတ္တိလေးပဲဘာချီကိုသဘောပဲ ဘယ်နာရလို့ပြကြရလဲရှိဘူးရှာနဲ့တို့ကြည့်ရင်တော့သူ့နေရာလေးကိုသူ့သူ့အရာတာကိုဖမ်းယူလို့ရမယ်တို့ဘာလို့သူ့တတ်တေးလေးကိုဖမ်းယူလို့မရမယ်ရှာနဲ့တို့ကြည့်တော့မသိနိုင်ဘူးလားသိနိုင်ပါလားအဲသိလိုက်လို့အဲ့ဒီဖတ်တဲ့တတ်တေးလေးရှာမှာတွေ့နေတယ်ဘယ်နာကဘယ်လိုစတဲ့ဘလောက်အဆိုင်ခဲကြည့်တယ်လိုက်ကြည့်တော့တွေ့သလားဟဲ့အဲ့ဒါကိုအနတ္တလို့ပြောတာဟင်သဘောပဲပါကြည့်လိုက်ကြည့်လိုက်ဟင်ဟင် အဲ့တော့တို့မျိုးချလိုက်တဲ့ငရုတ်သီးပတ်ကြီးတာမျိုးချတာဗျသတ္ထာအဲ့နောက်အရေးရောင်လေးပဲပါသွားတာသတ္ထာမျိုးချလို့ပါသွားတာမှန်ပါဘူးဟင်သတ္ထာမျိုးချလို့ပါလာရင်ထွက်လာလဲအစာကြီးပဲထွက်လာမှာပေါ့ထွက်လာလားသတ္ထာထွက်ပါဘူးထွက်ပါဦးဗျဟင်ဝတာကြီးအီးထားကြီးပေါ်ပြစားတာဗျထွက်တော့အီးရင်းထွက်ခါလာထွက်ပါဘူးတက်မှာတော့များတကယ်ကြည့်အဟုတ်အဟုတ်ရရင်ထွက်လာမှာပေါ့ပဲဟင်သဘောများတကယ်အရေးအယောင်များကြောင့်ရှိလို့ဟုတ်ကလားဟင် အဲ့ဒါကိုပဲအနတ္တလို့သာလို့သုံးအဲ့တော့တို့သင်္ကန်းဆိုပါတော့ကွယ်ညိုတဲ့အကြောင်းမဟုတ်ဘူးလားဟိညိုတဲ့အကြောင်းကင်ကြည့်လို့ရပါလားဟိပိဿာကင်ပြီးမှာပေါ့ညိုတဲ့အကြောင်းဒီပိဿာမှာကတ်နေတဲ့အရေးအကြောင်းလေးပဲရှိတယ်တကယ်ရှိဟိဟိအဲသူ့ဓာတ်နဲ့ခွာကြည့်ဟဲ့ပိဿာသာသုံးမယ်ဟဲ့အကြောင်းအဲ့တော့ကြာတွေ့မှာမဟုတ်ဟိပိဿာသာသုံးမှာပေါ့ဗျာအေးအဲ့ဒါလေးပဲဖြစ်သွားမှာပေါ့အဲ့ဒါကိုတို့စာလို့အနတ္တလို့သုံး ဟင်အဲအဲအနာတကိုအတာရကထေနာလို့သူသာတခါပြန်ပြီးဖွင့်လိုက်တယ်အဲ့ဒါကိုတို့ဘာသာပြန်တော့အနှစ်သားမရှိဘူးဟုတ်ကလားမှန်ပါဗျာဟင်သဘောပဲယောဂီတယောက်ကရှုလို့အနာတလက္ခဏာတွေ့တဲ့ယောဂီဒီသဘောပဲဒါတော့ပဲတင်ပြဟင်အဲ့ဒါကိုတို့သာဖွင့်တဲ့အခါကျတော့အနှစ်သားမရှိဘူးလို့ဖွင့်ပြီးတော့အစိုးမရဘူးလို့ဖွင့်လိုက်တယ်ဟုတ်ကလားဟင်မှန်ပါအဲ့တော့ဒါတွေပြီးသွားတဲ့ပုံကသုံးတော်သုံးမှာပေါ့ခွဲ့ဆွဲဦးမလားဟင် ကိုဘာမှမမရလိုက်တာပွဲကြည့်တယ်လို့ပဲကွပွဲကြည့်တာလည်းကြည်တော့ဟိုသူတစ်ပွက်ပြတစ်ပွက်မြင်တာထင်တယ်မှန်ပါတယ်အဲသူတစ်ပွက်ဝင်သွားတော့ကြံရည်သေးလားဟင်ဟင်အဲတညာလုံးကြည့်ခဲယုံနေဟင်အဲမနဲ့ပြောခေါ်လို့ပြန်ထွက်လာတော့ဘာပါလားပန်းပါပါတယ်ဒီလားဟင်ဒီကြည်ပြောင်းနေတာထင်တယ်အေးအဲ့ဒီတိုင်းပဲဗောအနတ္တဆိုတာအဲ့ဒါပြောတာတဘောပဲကိုယ်အတွက်အရင်မရဖတ်မရလုပ်တယ် အဲ့တော့ဒီကိစ္စဒီအရင်မရအဖမ်းမရလို့ပြီးလို့ဒီရင်အစင်းအာယုံခံစားခံစားအတန်အာယုံခံစားအနာအာယုံအရာသာအာယုံ အတွေ့အာယုံအတွေ့အာယုံဘယ်အာယုံခံစားခံစားတို့မကင်းနိုင်လို့ခံစားတာတဲ့မပူတော့ဘူးဟင်ဟင်ငန်းငန်းတဲ့တဏ္ဏဆွဲဆိုတဲ့တဏ္ဏမဝင်တော့ဘူးဟင်အဲ့ဒီကြိုက်သိမဝင်လို့ရှိရင်သူ့ကြောင့်ဖြစ်တဲ့သောကပေါ်ဦးမလားသူ့ကြောင့်ဖြစ်တဲ့ဒုက္ခကိုပေါ်ဦးမလား ပေါ်ပါဦးဗျာအဲဒီခါကျဒုက္ခလည်းခြုံငိမ့်ပါဗျာတောကပฏิဒီဝလည်းခြုံငိမ့်ပါဗျာဟင်အဲ့တော့တို့ပဲအာယုလေးသုံးသုံးလူဘဝရောက်တုံးလေးဟင်မြတ်ချင်လို့လာတာအမြတ်ထွက်အောင်အဲ့လိုလေးသုံးတရတယ်ဟင်အရှုံးခံပြီးမသုံးရနဲ့ဘယ်လိုလဲဟင်အမြတ်ထွက်နေကြဖို့ရှုံးပေါ်ပြီရှုံးပေါ်လည်းရှုံးရပါဗျာဟုတ်ကလားဟုတ်ပါဟင်အဲ့တိုင်းအောင်ဘွားဘယ်လောက်ရပါ့ အများဘယ်လောက်ထွက်လာတော့ဟင်မှန်တယ်လားတော့တော့မှာပါဟုတ်ကလားဟင်ဒီတူအဲ့တော့သေးတော့ဘယ်နဲ့တူဟိအေးအနောက်ပြန်မလားတက်တက်ကြဟင်ဘုန်းကြီးပြန်ကမှမိဖို့လေးတော့ဦးတက်သေးသူတို့တော့တက်ဖို့မပေါ်ဘူးတက်ပါမလားမပေါ်ပါဘူးဟင်ဟင်ဘုန်းကြီးပြန်ကမှမရှို့ပြလို့မိဖို့လေးတော့ဦးထက်တက်သေးတယ်သူဟာဒီဘယ်တော့ထက်တက်မလားအနောက်ပြန်မလားအနောက်ပြန်ရမှာပါဟုတ်ကလားဒီလိုအနောက်ပြန်နေတော့ဒါရဲ့ ဟုတ်ဗျာမေးတော့လေဟင်အထက်တက်ချင်းလည်းပြောမှပြန်တော့လေနော်ကြီးတယ်ပုတ်ကလာရဲ့ဟင်ဟင်ပဲတော့ကိုချီတော်လည်းကိုပြန်မလာအုံးမဆိုင်တံမလာမေးတော့ဟင်ခေါင်းနဲ့ပြန်လာတာကြီးတယ်ထင်တယ်ဟင်အဖိုးရှင်ပဲတော့ဟင်ဟင်ချီတော်လည်းပြန်မလာခေါင်းနဲ့ပြန်မလာဖိုးရှင်ဟင်ပဲတော့မေးလို့မရတော့ပါဘူးလားဟင်ဟင်ပဲချီတော်လည်းပြန်မလာခေါင်းနဲ့ပြန်မလာပြန် ဟုတ်လားလုံတော်ဘူးဗျဟင်သဘောနဲ့ပါဗျာဘယ်လိုဖို့သဘောနဲ့ဗျာဟုတ်ပါပြီလားအဲ့ဒီသဘောကဘာလို့ခေါင်းကြီးရှိရထားပြန်မလားခြေကြီးရှိရထားပြန်မလားမေးတာဟိုခေါင်းကြီးရှိရထားပြန်မလားဟုတ်ကလားဘယ်လိုပဲဟင်ခေါင်းကြီးရှိရထားပြန်ရင်မင်းသောထိုးကြီးဖြစ်သွားမှာပေါ့ဗျာအောက်ဆင်းသွားမှာပေါ့ဗျာဘယ်လိုလုပ်ထက်တဲ့ထင်မှာတော့ဟင်ခေါင်းကြီးပေါ်ထောင်ထားမှာ ဘယ်လိုပေါ်တတ်ဖို့မပေါ်ဗျာဟင်ဟင်အဲ့တော့သူဟိုလူဘဝရောက်တုံးလေးကိုဟင်ခုနကပြောတဲ့အမြရအောင်နေနီးကိုယ်စိတ်ကလေးနဲ့ကိုပိုင်အောင်နေနီးအဲ့ဒါလေးကိုတို့တတိလေးနဲ့ပြုတ်ပြင်ပေးရမှာမပြုတ်ပြင်ပဲနဲ့တော့မရနိုင်ဘူးဟင်တရားလေးနဲ့ပြန်มาရကောင်းပါဗျာဘယ်လိုလဲပြန်ပါဗျာဒီလေးနဲ့အတိလေးနဲ့ဟင် အဲဖွားကတတိလေးနဲ့လုံနေအိမ်ဘေးနားကနေပြီးတော့မိလေးတွေသမီးလေးတွေတားလေးတွေကရှုပ်ရှုပ်နဲ့ငူပြလိုက်ပါဗျာအဲ့တော့ဖွားတတိပဲသွားပဲရောက်မှာလို့ဟင်ဟင်အမေရထားခဲ့တော့မလားကွာလာအောင်ပါဗျာဟင်ကိုကအာပြင်းနဲ့អော်ပါဗျာအမေရထားခဲ့တော့မလားသမီးတို့ကိုနဲ့អော်ပါဗျာဟင်ဟုတ်ကလားအဲអော်လုံးရတော့ရင်ပါကြီးကိုတခါတည်းကိုမျက်နှာကြီးနဲ့အပီကိုငူပါဗျာ ဟုတ်ကဲ့လားဗျဟင်မှန်ပါဗျဟုတ်ပါမလားဗျနည်းနည်းစမ်းကြည့်တာမှဗျပါလားဒီတေပွားဖေရွာကတော့ဗျလဲရှိုးပါဗျအဲဟုတ်ပြီအလဲရှိုးကသူနာရှိနည်းနည်းစမ်းခိုင်းတာမှသူအိမ်ကအားတွေကိုဟင်ခဏလေးအစမ်းအစမ်းအစမ်းလုပ်ခိုင်းတာမှတေပွားဟင်ဟင်တေပွားအစမ်းလုပ်ခိုင်းတာမှဗျာဟိုတို့တို့အလဲရှိုးကသူသူအိမ်သားနေကြီးနေမပါကြဘူးလားအိမ်ကနည်းနည်းလေးစမ်းကြည့်တာမှဗျာသူပြောတဲ့တိုင်ဟုတ်မဟုတ်ဟင်ဟင်ဟင်ဟင်အဲ့တော့တို့ ဟိုဘာတော့ဘုရားလက်ထက်တုန်းကတန်တတိဆိုတာရှိတယ်ကွတန်တတိမဆိုတော့ကောသလမင်းကြီးရဲ့ဟိုအမပြီးတော့အဲ့တန်တတိမကအရသမားကြီးအဲ့ရလွန်တော့အရအလွန်ဘလောက်တော့နေလေတစ္ဆာရှိတယ်ဟင်တစ္ဆာရှိတယ်ဘယင်ကခိုင်းတာဆိုရင်အကုန်လုံးသူကအသက်နဲ့လဲပြီးတော့လုပ်နေတဲ့အမှားအဲ့တော့တရက်တော့ကောသလတိုင်းမှာ တို့တပုံတကံထတယ်လို့ခေါ်မှာပေါ့ဗျာနေသားမှာတပုံတကံထရောထတော့အဲ့တန်တတိအမှတ်ကိုတောင်းပေးပြီးတော့ကိုတင်ရင်းခိုင်းနေအဲ့တော့ဟိုကတပုံတကံကလည်းဟိုဒုနဲ့တင်တဲ့တပုံတကံအဲ့သူကလည်းဒီကနေပြီးတော့သွားတိုက်တဲ့နေရာသူ့မှာရှိတဲ့တာဝန်သူ့မှာဘယင်းကပေးလိုက်တဲ့အမိတ်တိုင်းသူကလည်းတပုံမတင်းတိုက်အဲ့တော့မထင်မှပဲနဲ့ဆိုပါတော့ဗျာဟိုကတပုံကအများကြီးသူ့နဲ့တင်တဲ့ သူကဒီကရှိတာလေးနဲ့သွားတာသူကနိုင်လာခဲ့တယ်ဟင်အန္တတိမှာသူကနိုင်လာရောဗျအဲနိုင်လာတော့ဘယင်ကသူ့ကိုသူ့ဖြစ်နေသူ့ဘယင်ယာတုကိုခုနှစ်ရက်ပေးလိုက်တယ်ဟင်သူနဲ့ထိုက်တာအောင်ပေါ့လေသူတိုက်ရမယ်သူထွက်ပြီးတိုက်မှနိုင်မဲ့စိတ်ကိုဒီတန်တတိမကသူကဲ့သို့သဘောထားပြီးရှေ့ရတိုက်တာမဟုတ်လားဒါမှမဟုတ်အကျိုးခံစားခွင့်လေသူကဲ့သို့ခံစား တင့်တယ်ဆိုတော့သူ့အဲ့ဒီတိုင်းပြည်ကြီးကိုအပ်လိုက်တယ်သို့တော့ဘယင်ကအတ္တာအတ္တာပဲငါနဲ့ငါမိဘရားကြီးကိုထုတ်ရွေးတယ်ဟုတ်ပြီတိုင်းပြည်တစ်ပြည်လုံးတော့အပ်တယ်ဗျသူ့မိဘရားကြီးတော့ထားလိုက်ပါဦးလေဟုတ်ပြီဟင်အဲတစ်ပြည်လုံးအတ္တာတော့သူ့မိဘရားတော့ကြတော့ပါဘူးလေဗျအဲ့တော့မိဘရားကြီးကိုတိုင်းပြည်နဲ့ချစ်တယ်ထင်တယ်ချစ်တယ်ချစ်လို့ပါဗျာဟုတ်ကလားဗျဟင် ဟိုဖေးဖေးမိလူလိုနေမှာပါဗျာချစ်လို့ဟုတ်မှမထင်ပါဘူးဟင်ဟင်ပြီးတော့မာနတန်လေးထင်တယ်ကွယ်ငါနဲ့ငါမိပြရထားဆိုသူ့တော့အထုတ်မခံလို့ဆိုတာလေငါဘယ်လိုမင်းမလုပ်လဲပါပြောတာလေမာနတန်လေးလည်းပါတယ်ဟဲ့ငါမိပြရကြီးခြံလိုက်ရဆိုတဏှာတန်လေးလည်းပါတယ်ဟဲ့အတဲနေရလေအေးဟဲ့အဲ့လိုအထားအဲ့တော့ကောသလမင်းကြီးကဘယင်နေရာကနေပြီးတင့်တော်တဲ့နေရာလေးပြီးတော့ အဲ့ဒီတန်တတိမကိုဘယင်စိတ်သိမ်ကိုအကုန်ပေးလိုက်တယ်အဲ့တော့ဘယင်ဖြစ်တော့ဘယင်လုံရင်ဘယင်ရုပ်နဲ့တူအောင်သူလုံရပြီထင်တယ်မှန်ပါဘူးဒီနေ့မှာတို့ပါတော့ဟိုတရားသိရင်တရားရှိတာတွေရောသူမသိရင်ရဘူးလားအဲသိရင်ဒီဝါရေးစီမံခန့်ခွဲမှုတွေရောသူမခန့်ခွဲရဘူးလားဒါတွေအကုန်လုံးရတာဘယင်လုံရင်ဘယင်ရုပ်နဲ့တူအောင်သူလုံရပြီဟုတ်ကလားမှန်ပါဟင်ယောက်ျားဖြင့်ယောက်ျားယုံနဲ့တူအောင်လုပ်ရတယ်လို့မိန်းမဖြင့်မိန်းမယုံနဲ့တူအောင်လုပ်ရတယ်လို့ပဲဘယင်ဖြစ်တော့ဘယင်ယုံ ပေါ်လာရင်ဘယင်လုံရင်ဘယင်ရုပ်ပေါ်သူလုံးရပြီအဲ့တော့သူကပင်မနဲ့အတွက်ဘယင်များအတွက်ကိုဖြော်ပြမှုဆိုညကြလို့ရှင်သူ့ကိုအတီးအမုတ်တီးအကတွေနဲ့သူဖြော်ပြပေးရတယ်ဟင်တဏီကုန်သိပ်ပင်ပန်းနေတဲ့အတွက်လေတဏီကုန်ကိုပင်ပန်းနေတဲ့အတွက်ထင်တယ်ဟင်အဲ့တော့သူ့မှာဖြစ်နေတဲ့ဒုက္ခသူ့မှာဖြစ်နေတဲ့ဒေါမနတာထင်တယ်ဟိမှန်ပါ သူ့မှာဖြစ်နေတဲ့တဏှေကိုဒုက္ခတွေကာယိကဒုက္ခသူ့ဘယင်အလုပ်တွေလောက်ရတာသေတိကဒုက္ခလည်းတခြားတိုင်းဒီလေးနဲ့ဆက်ဆံနေနေရရဲ့အစင်မပြေတာတွေတန်ခင်းတမန်ခင်းတွေလည်းလောက်အောင်မထင်လေဟင်ဟင်ပြီးတော့ဒီဝါယိကိတာတွေလည်းကုန်ဖန်နေကြတော့စိတ်ကလည်းမသားဘူးချုပ်နေမှာပေါ့ကွယ်တို့ဒီမှာရှိတဲ့ຢာပေါ်ကလေးတစ်ခွက်ပုံထွန်ရတာတော့ဒုက္ခရောက်လို့ရှိရတယ်ဟုတ်ပြီသူ့မှာအများကြီးပဲအဲ့တော့အဲ့ဒီဒုက္ခနဲ့ဒေါမနတာဆိုတဲ့ ဒါကိုတတိနဲ့သူကလွန်မြောက်အောင်မလုပ်ဘူးကကြည်တယ်မှလည်းလွန်မြောက်အောင်လုပ်လိုက်တယ်ဒီတွေကစေသားမှားပြီဟင်အဲ့ဒီတွေကစေသားမှားပြီဗျအဲ့တော့အဲ့ဒီကနေခုံနေတာလေးပင်ပင်ပန်းပန်းနဲ့ကြည်ရင်းနဲ့အဲ့ဒီတက်မှာဂီတမာလာတော့ပါလာအဲ့ဒီဂီတမာလာကအကလည်းကောင်းအဆိုးလည်းကောင်းအယုတ်ကလေးလည်းချောဆိုတော့သူသဘောကျသဘောကျတော့သူ့ရဲ့ဘရင်တက်တဲ့အဲ့ဒီဂီတမာလာကိုသူနေပြားဖြစ်နေပေါင်းနေဟုတ်ဗျာ အဲ့တော့ဂီတမာလာကကြီးတယ်မာလေးကဟောသူဘယင်ကြော်ဖြစ်ပြီဆိုတော့သူ့ဘက်ကဟောဘလောက်ကြော်လိုက်မလဲသူ့တသက်နဲ့တကူစဉ်းစားလို့မရတာလေကကြီးတော့မှာဘယ်ကမိဖုရားဖြစ်ဘူးမလဲဖြစ်နေမှာမလားဖြစ်နေမှာပါဟင်ဟောခုဖြစ်လာတဲ့ဘယင်ကလည်းတို့ကျုံဘယင်ထင်တယ်ဟိမှန်ပါဟင်ဘယင်ကလာတဲ့ဘယင်မဟုတ်ဘူးဗျအမတ်ကနေတက်ဖြစ်ရတဲ့ဘယင်ဆိုတော့ကျုံဘယင်ထင်တယ်မှန်ပါဗျဟင်အဲ့တော့ကျုံဘယင်ကဟိုဘာတို့တခင်မိဖုရားမရနိုင်ဘူးဗျာကျုံမပဲရမှာပေါ့ဗျာမှန်ပါဟဲ့မိဖုရားဘက်ကလည်းကျုံမိဖုရားကြီးဖြစ်တာဟုတ်တယ် ကကြည်တယ်မလားဟင်အဲ့ဒါကျုံဘရင်နဲ့တွေ့လို့သူမိဖုရားဖြစ်တာဗျဟင်တခင်ဘရင်ဆိုရင်အဲသူမိဖုရားမဖြစ်နိုင်ဘူးအဲ့တော့ဂီတမာလာဘက်ကလည်းအစွမ်းကုန်ကြော်တာပေါ့ဗျတန်တတိဘက်ကလည်းအစွမ်းကုန်ကြော်တာပေါ့ဗျဟင်ဘရင်စီစဉ်ခံရသားတွေကိုဟင်နေကြရင်ဘရင်အလုပ်တွေလုပ်ရတယ်ညကြလို့ရှင်အဲဂီတမာလာနဲ့ပေါ့ဟင်ဂီတမာလာရဲ့ကရာခုနာလေးတွေကြည့်တခါတည်းအဲဘရင်ဖြစ်လဲ အယက်သမားကတော့ယက်သမားဗျာတောက်တာဗျာဟုတ်ဟိဟင်ဘယ်နေလို့ဝါဒနာကဘယင်ဖြစ်လို့ပါသွားမယ်မပါဘူးထင်လားပါပါတယ်ဗျာတို့မင်းသားအောင်ပေါင်းကြီးတို့လားမင်းသားအောင်ပေါင်းကြီးဟိုပါတော့ပွဲကကနီးမှာခမန်ကဒန်းတနခါလိမ့်ပြီးခေါင်းပေါင်းလေးပေါင်းပြီးတော့ထွက်ကားရပါတယ်ပွဲမကလို့ရှင်တော့ဝါဒနာပါရကြက်တိုက်ဘူးကွနောက်မှာချက်ကြီးတစ်ခုနဲ့ကြက်ဖက်တိုက်မင်းသားဖြစ်တာဖြစ်တာပဲကြက်တိုက်သမားကကြက်တိုက်သမားပဲဟုတ်ပြီဝါဒနာကတော့နောက်ကထလိုက်နေမှာဗျဟင် ဟင်အဝါဒနာတော့ပါသွားတာပဲအဲ့တော့အရက်ကလေးရတဲ့တောက်လိုက်သေးတယ်ဗျဟုတ်ဗျဟင်တခါတည်းအဲ့ဒီကရခုနာလေးတွေကြည်လိုက်ဗျရက်ကလေးနဲ့တမြုံမြုံညာအဲ့ဒါပြောမေးလောကအကြောင်းသူပါပြီဟင်နှစ်ဖြင့်ကအကြောင်းပါပြီဟင်မနေ့ကပါဖြစ်တယ်ပါပြီအဲ့မေးပြီးတော့ချင်းပါပြီပါပြီလို့ဟဲ့တို့ဟောဟုတ်ဟင်ဟင်မေးနေပါန်တယ်ဘူးဗျ ဟင်အဲမမိတ်မသိတာဗျအေးဟောအဲ့လိုနေအဲ့ဒါဘယ်လောက်ကြာတော့ဆိုတော့တရက်နှစ်ရက်သုံးရက်ဆိုပါတော့ဗျာအဲ့ဒီချိန်မှာတရက်တော့ဟိုဖះရှင်ကလည်းဆုံးခံကြွသူကလည်းဝေါ်တော်ကြီးပေါ့စီးလို့အရက်တောက်ထားတယ်လက်သက်ကြီးကျိုးလို့လေဟင်ဟိုရေစိတ်ကူသွားတာအဲသွားတဲ့ကာလကြတော့လမ်းမှာဖះနဲ့တွေ့ဖះတို့တော့သူအရက်သမားပေမဲ့ဆက်ပလောက်ကျိုးနေတယ်ဖះဖះမှန်းတော့သိတယ် မြင်လိုက်တော့ဦးလေးထောင်ပြီးလက်ကလေးတော့ကာရဝပြုတ်သွားအဲ့ဒီမှာဘုရားရှင်ကရှိကကြွတော်ဝင်နေပြုံးနေအဲ့တော့နောက်ကလိုက်နေတဲ့ညီတော်အာနန္ဒာပြုံးတာကိုသိလိုက်တယ်အဲ့တော့နောက်ကလိုက်နေတဲ့ညီတော်အာနန္ဒာကရှိကပြုံးတာဘယ်လိုသိတယ်လို့တုံ့မေးကြမရှိဘူးလားဗျာရှိပါပါဘုရားရှင်ရဲ့သွားတော်ပေါ်လိုက်လို့ရှင်ဒီသွားတော်တဲ့ကရောင်ကြီးတော်များတစ်ဖြက်ဖြက်နဲ့ပြင်ထွက်တာဟုတ်ကွတို့ခုခေတ်တော်ဟိုဝရီထော်တဲ့ကထွက်တဲ့ခါမျိုးလိုနေမှာပေါ့ဟင်ဟင် အေးကိုခုကဥပမာတော့ဒါလည်းပြောမှရပါဘူးဗျာဟင်တဖြတ်ဖြတ်နဲ့ပြင်ထွက်တော့နောက်ကကလိုက်နေတဲ့ညောအနန္ဒာသိတာပေါ့အဲ့တော့ဘာကြောင့်ရှင်ဘုရားပြုံးတယ်လေလို့မေးတယ်အဲ့တော့တို့ဒီအယသမားကြီးဟိုမကြခင်ပေါ့လေခုနှစ်ရက်ပြည့်တဲ့အချိန်မှာဂါထာတပုတ်နာရုံနဲ့ဈာနာဖြစ်မယ်လို့ပြောတယ်မှန်ပါဟင်အဲ့တော့သူတို့ဘုရားနဲ့အတိုက်ခံဖြစ်တဲ့ဝါရောဘဲသမားတွေကကြားတော့ဘုရားကိုပုတ်ခတ်တာပေါ့ဗျာ ဟုတ်ဖះကရှင်ကြီးကောရမကသူပြောတော့အရက်ဟာငရဲကိုသွားသိနိုင်တယ်မှန်ပါဟင်အဲ့ဒီငရဲဘဝကပြန်လာရင်လူဘဝရောက်လို့ရှင်လေအုံနောက်မကောင်းတဲ့အယူနှံဖြစ်သိနိုင်တယ်မှန်ပါတတ်သူဟောတာပဲအခုတော့လေအဲ့ဒီအရက်သမားကိုနိဗ္ဗာန်ရောက်မယ်ဆိုတော့ရှင်ကြီးကောရမရှေ့ကပြောတာနဲ့နောက်ကပြောတာအမိမောက်မှမတည်ပဲပဲဝိုင်းပြီးပုတ်ချတယ်ဟင်ဟုတ်ကလား သို့တော့ပုဂ္ဂိုလ်တယောက်ဟာဒီကနေ့ဖြစ်နေတာကြည့်ပြီးဒီကောင်လူမိုက်လို့ပြောလို့မရဘူးဒီကနေ့ရတမနဲ့ပြင်ကရနာဖြစ်နေလေဒီကနေ့ကြည်သီလေးတနောင်နောင်နဲ့ပြင်ကမောင်းတာဖြစ်နေလေကြည်သီလေးတနောင်နောင်ခောက်နေတယ်လည်းသူ့သူတော့ဟောမထင်နဲ့အုံးပုဂ္ဂလာတာအဲ့ကျတောင်းနေတယ်လည်းသူ့သူရောမှထင်နေအုံးပြဟင်နဲ့ပြင်ကကိတာတို့ပြောနိုင်ဘူးဟုတ်ကဲ့အဲ့တော့ဘုရားရှင်လေးသာပင်ရှေ့ကြောင်းနောက်ကြောင်းကိုမြင်နိုင်တယ်ဘုရားရှင်မြင်လို့သာပြောတာပေါ့ကွယ်ဟုတ်ကဲ့အဲ့ဒီလိုနဲ့ပြီးသွားသွားတော့ဗျာ အဲ3ရက်မြောက်ဟိုဘက်4ရက်မြောက်5ရက်မြောက်လောက်ကြတော့အဲ့ဒီညကာပွဲဂီတမာလာလေးရလဲအသွမ်းကုန်ပေါ်သူကမိဖုရားဖြစ်တဲ့ဟိုကကြည်တယ်မာလေးမဟုတ်ဘူးလားဟင်းသူ့ရဲ့လင်းအချင်းနဲ့ကလိုက်တာကိုယ်လို့ဟိုကတန်တတိမကလည်းအရက်မူးမူးနဲ့အဲ့ဒါလေးထွေးပြီးကြည့်ကြည့်နေတော့သူ့ရှိမှာပဲကာရင်နဲ့တခါတည်းနှလုံးလေးရိုက်ပြီးတော့အမောဆုံးပြီးတော့တည်သွားတယ်ဟင် အဲ့တော့ကိုကြိုက်နေတာလေးများရုပ်တည်းအဲ့လိုပေသွားရင်လက်လွတ်သွားရင်ဒုစိတ်ပဲလို့နေမလဲဟင်ဘယ်လိုလဲဘယ်လိုလဲဟင်အဖွာလုံးဘယ်လိုလဲဟင်ကြဲကြဲပြောဗျာဟင်ဒီသားမလာဦးတောင်းဖိလေးပြီးတော့ဘယ်လိုနေတော့မေးကြည့်ပေါ့ဒီသားမလာတောင်းဖိလေးလည်းပြီးသွားတယ်ဟုတ်ကလားဟင်နင်းနေလေးမှမျက်ရည်မကြဘူးလား ကိုတောင်းဖေးရောပါဘူးလားနည်းနည်းလေးတော့ပါဦးမှာပါဗျဟင်ဟင်အကြိုက်နှိမ့်ဆက်တော့မနော်ဟင်ဟုတ်ကလားဟိကိုကြိုက်တာလေအဲ့လိုရှိပြီးသွားရင်အကြိုက်ကနှိမ့်ဆက်တော့မယ်အဲ့ဒါမယားကနှိမ့်ဆက်မှာလားအကြိုက်ကနှိမ့်ဆက်မှာလားဟိအဲ့ဒါလင်ကနှိမ့်ဆက်မှာလားအကြိုက်အကြိုက်ကနှိမ့်ဆက်မှာလားဟိအကြိုက်ကနှိမ့်ဆက်တော့မယ်ဒီနေရာမှာငိုချင်းကမ်းမဲထင်တယ်ဟိမှန်ပါဗျဟင် အဲတောက်ထားတဲ့ရက်လည်းဘယ်ရောက်ကုန်မှန်းသိတော့ဟင်အဲ့တော့တမားတော်တွေကူကြသမားတို့ဘယင်းတမားတော်တွေကူကြတာပေါ့ဗျာဟင်နှာခေါင်းလေးကိုသူတို့ကရိယာလေးတွေနဲ့ဒုက္ခဒုက္ခနဲ့ဟိုအသက်စမ်းကြည့်ရင်းညွန့်စမ်းကြည့်အသက်လေးစမ်းကြည့်ဘယ်စမ်းလို့မှရှိတော့ဟင်အေးလို့တောက်လို့ဟင်ငါးရကောင်တကြီးနဲ့တူးဟင်အဲတောက်လို့ဗျာအဲ့တော့အသက်မရှိတော့ဘူးယုံဘူးဗျာတန်တတိကဟင် နှိမ့်နေတာဖြစ်ပါလိမ့်မယ်ထားကြသမ်းပါဘူးထုံပြရသေးဘူးပြပြနှိမ့်နေလို့ဖြစ်ပါလိမ့်မယ်ဟင်အော်တဏှာကြီးစောင့်တော့အသေးကဘယ်တော့ရှင်းလာမလားရှင်းပါဘူးနှစ်နာရီစောင့်တော့ရှင်းပါဘူးသုံးနာရီစောင့်မယ်ရှင်းပါဘူးအဲ့တော့တခါတည်းတို့ဟိုနန်းတွင်အကုန်လုံးကပေါ့အရှင်မင်းကြီးပေးပြီကျွတ်တို့ထုံးတာလည်းပြစ်ပမယ်ရှင်းခက်ကတော့တို့တကြိုချင်းလေးမျိုးမှာ ကြီးလင်းတာတော့အသာကျွေးပြီးသူတို့တကြိုတာပဲခုလိုရေမြုပ်တာခေါင်းနဲ့လှလာပါပါမဟုတ်ဘူးပဲဟင်လင်းသေးရင်ဆုံးပြီချိန်ခေတ်ကမရသေးရင်ဆုံးပြီအလောင်းမကြံတော့တာထင်တယ်လင်းရှိသေးလားဟိမရကောဟိတာကောဟိဟဲ့ရုပ်လောင်းကြီးပဲဒါလင်းမမဟုတ်တော့ပဲအဲ့တော့လင်းသေးရင်ဆုံးတဲ့အတွက်ကြည့်ရတော့ပြစ်ဒါပြတိတိုင်းဆွဲရှိဘူးဗျကိုတို့စီတော့မသိပါဘူးဗျ ဟိုရန်ကုန်ကြတော့အခေါင်းလေးတောင်ပွားလေးကတိုက်လိုက်ပြီဗျာသိကျင်စရာကောင်းအောင်လုပ်တာဟုတ်တယ်လေဟင်နောက်လူတွေသိကျင်စရာကောင်းအောင်ကိုလုပ်ကြပါပြင်ဆင်ထားသေးဗျာဟင်လှပြင်ထားတာဟုတ်ကလားဟဲ့အဲဟိုတုန်းကတော့မဟုတ်ဘူးဒီတိုင်းပြည့်ထားအဲသိမှတော့သုံးပြီဗျာဟင်သိသုံးရမှာပေါ့အဲတို့ရေချစ်ကိကတော့ကိရိတာတို့တော့မကြည့်ဘူးဗျဆွဲတို့တော့မကြည့်ဘူးဗျအဲ့တော့သိတော့ဆုံးရောဗျပြစ်လိုက်ရောဗျသုံးမှတော့ပြစ်လိုက်ဟုတ်ဒီတိုင်းပြည့်ထား အဲ့ဒါကြီးလင်းဒအသာကျွေး၍တကြိုချင်းလို့ခေါ်တယ်ဒါပိကုမြေမြုပ်ခစ်ဒါပိရေပြောခစ်တယ်ဒါပိမိရှုတကြိုချင်းလေးမျိုးမှာချစ်ခစ်ကအဲ့ဒါလုပ်တာအဲ့တော့သူ့မိဖုရားလေးအကယ်၍များမသေးဘဲနဲ့များခွေးကြိုက်ခံရရင်လေခွေးကြိုက်ခံရမှာဆိုတော့တညာလို့တောက်နေကြအဲ့ဒီတင်ကြိုင်ကုန်လောက်ဟင်ဟင်ပါဂီတာမာလာဘက်ကသေးပြီးထင်းတယ်တန်တတိဘက်ကဆုံးရလားဟိ တို့ဟောဟိတို့ပါဗျာဟင်ဟင်ဦးတောင်ဘီဟိုခုနေပြီးတော့ရက်လေဆုံးလာအောင်မှာပါဆုံးပြီးပါဦးဆုံးမလားဟင်တို့မျိုးကြတော့ကောင်းဘူးဗျတနည်းပြီးတော့လည်းနှစ်လေဆုံးလာသေးဗျနှောင်းနေကြတော့လည်းလာသေးတယ်ဟုတ်နှောင်းနေကြတော့ဟင်သူမသိမချင်းပဲတို့မှဆုံးဘူးဗျဒီကြတဲ့သတင်းစာတွေကနေပြီးတော့ဘာတို့ဟို ဟိုသမီးဖြစ်ခဲ့လို့ချင်းအခုအတွက်ပေါ့လေဟင်တနေ့မှမေ့မရပါဘူးဆိုတာပါသေးတရိတာတွေကနေကြီးစားပါယူလိုက်သေးဗျဟုတ်ဗျာအဲ့တော့ကို့အတွက်တဲ့အခုပေးတဲ့ဟိုဗနင်းင်းမြောက်နေပေါ့လေတန်ဃာတော်ရှင်များများနဲ့တကွဟင်ဒီပိဋကများကိုဘာဘာဘာတွေကျွေးပါတယ်ပေါ့အဲ့ဒါအကိုကြီးရောက်ရဘုံဘဝကအမြအမြပါတယ်အဲ့တော့ဘုကတရင်သာဝယ်ဖတ်မှာလူလူဟင်ဟင်ဘုကတရင်သာဝယ်ဖတ်မှာလား ဟုတ်ကလားအဲ့ဒါဘာဖြစ်လို့ဟိုဘက်ကလာဟဲ့တို့ဘက်ကပေးပြီးမဆုံးတာတယ်လေဟိုဘက်ကပေးသွားပြီတို့ဘက်ကဆုံးနေဘူးဆုံးနေပါဘူးဟင်တနေ့ပြည့်လဲဆုံးနေဘူးနှစ်နေ့ပြည့်လဲဆုံးနေဘူးတို့ဘက်ကဟိုဘက်ကတော့ပေးသွားပြီဟဲ့ဟင်တို့လဲတန်တတိမျိုးတွေပဲထင်ပါတန်တတိနဲ့တည်းกว่าဘူးပါပါဘူးဗျာဟုတ်ကလားဟင်အဲ့တို့လဲတန်တတိမျိုးတွေပဲဟင်အဲ့တော့တန်တတိပြောတယ်လို့များထင်မနေနဲ့ဗျာ တဲ့တယ်ပြောရမှာအာနာတို့တန်တတိစောင့်ပြောတန်တတိရှိဦးလားနိဗ္ဗာန်ဝင်သွားပြီခဏလို့ပြောနေတာတော်တော်ဟိုတန်တတိခေါ်လိုက်တယ်တန်တတိခေါ်လိုက်တယ်မပြောမနေတော့ဘူးဟင်းဖို့စင်ဖို့စင်ဘယ်သူခေါ်တာတော့တို့ကတော့တန်တတိခေါ်လို့ထင်တယ်ဟင်ဟုတ်ရခင်ဗျားတို့သူတို့သားတွေလို့ပြောရင်မကောင်းတာလုံးလို့စောင့်ပြောဟင်တန်တတိပြောတယ်မထင်မနေတော့ဘူးဟင်အဲ့တခါတည်းသင်္ချိုင်းကိုမှစောင့်နေတာတယ် ပြီးတော့အဲ့ဒီနေ့ညတညလုံးလုံးနန်းတကားဘောက်ကကအကုန်လုံးကိုဖောက်ဖွင့်ထားတယ်တကယ်လို့များသူတို့ဘာတော့အမောလေးပြည်တို့အမူးလေးပြည်တို့ပြန်ထလာရင်တကားခေါက်နေရမှာဆိုလို့တယ်ဟင်တို့ဟောဟင်ဒါဆိုပါပါဟုတ်ကဲ့ဗျာဟင်ပြီးတော့ဆုံးပါလားကောင်းပါအေး တန်တတိဒါရီမနာတန်တတိအဖေတွေနဲ့တူပါဟုတ်ကလားတန်တတိအမျိုးတွေကတန်တတိအဖေဖြစ်ပြီးဖြစ်နေတန်တတိရဆုံးမဲ့ဆိုတော့ခါတော့တန်တတိဒါတော့ဖြစ်နေတော့ဟင်ဒီတခါတခါပေါ့ဒီကုန်ထောက်ခါဖွင့်ထားရတာလေသူဟိုမြို့တကားပေါ့ကစားပြီလေအကုန်ဖွင့်ထားအဲ့ဒါသူလည်းပြင်းပေါက်ပြရတော်နေထားကြည့်လိုက်တော်နေထိုင်လိုက်နဲ့လောက်လိုက်ထားပူတယ်ဟင်ဖြစ်ပြီးတော့ကဟင်ယောက်ျားငိုတော့ဝန်းနေဟဲ့ ဟင်မိမငုံတော့တာပြင်ထုတ်ထားဟင်ဟင်ဟုတ်ကလားဟင်ယောက်ျားကမငုံဘူးလားဟင်ယောက်ျားငိုတာတွေ့ဘူးလားတွေ့ဘူးပါလေဟင်အမျိုးငိုအမျိုးငိုဘယ်လိုလုပ်တွေ့မှာတော့ဟင်ဟင်မိမငိုတာတော့တခါတော့အော်ဟင်ငိုထားယောက်ျားကတော့အမျိုးငိုပေါ့မနေနိုင်တော့တကားပေါက်ကထကြည့်လိုက်တော်ရိကြပြန်ထိုင်လိုက်တော်ရိကြထကြည့်လိုက်စိတ်ထဲမှာလဲသူအတိတ်အတိတ်က သူဟောခဲ့တဲ့အချိန်လေးတွေစိတ်နောက်ပြန်ရောက်နေတယ်မှန်ပါဟင်တောကလေးပြည့်စုံမှန်တယ်ဗျာမို့နောက်ကသူပေါင်းခဲ့ဘူးလားလေးတွေထင်တယ်မှန်ပါနောင်မြဂီတမာလာလေးနဲ့ဘယ်တော့ပေါင်းရမလဲဆိုတာလေရှေ့ဟောသွားလိုက်မှန်ပါပြည့်စုံမှန်တယ်လည်းမထားတဲ့ပုဂ္ဂိုလ်လေမှန်ပါရှေ့မှလည်းသွားနေတယ်ဟဲ့အဲ့တော့သူဖြစ်နေတဲ့တောကပြီးဟိုနောက်ကနေလှမ်းရိုက်ထားတယ်ရှေ့ကနေလှမ်းထိုးရိုက်တာဒါကခုနဲ့ထင်တယ်မှန်ပါပြည့်စုံမှန်ဒုက္ခတဲ့အဲ့ဒီရှေ့ကိုပြန်သွားလို့ဖြစ်တဲ့ဒုက္ခ နောက်ဟိုပြန်သွားလို့ဖြစ်တဲ့ဒုက္ခအဲ့ဒါကပူတယ်ထင်တယ်ဟဲ့ဟုတ်ပါတယ်ဗျာဟုတ်ကဲ့အမအဲ့ဒါကပူတာကြာခံရရတာအဲ့တော့နေတာထွက်တယ်ဗျာဟိုကတော့ဘာမှဖြစ်ပြဒီတိုင်းဒါလည်းပဲအဲဘာလို့လက်ပြင်ကများပြန်လာလို့ပြန်လာညားတယ်ဗျာအဆောင်မထားတာဟင်သူ့လည်းအိတ်လို့မရတော့ညလည်းအိတ်လို့မရတော့နေ့လည်းအိတ်လို့မရတော့ စားလဲစားလို့မရတော့ဘူးဘယင်လုပ်တယ်လဲဘာမှလုပ်နိုင်တော့ဘူးအဲ့တော့သမားတော်ကြီးတွေကကုတယ်ဘာနဲ့မှသူ့ရဲ့နှလုံးသွေးပွက်ပွက်ဆိုပြီးပူးနေတဲ့ယောဂါကိုဘယ်ဆေးသမားမှကုလို့မရဘူးကုလို့မရတော့မှဆေးသမားတွေကတတ်နိုင်တော့ဘူးလေမကောင်းကြောင်းပို့လိုက်ရင်အရှင်ဘုရားရဲ့ယောဂါတွေဘုရားရှင်ပဲကုနိုင်ပါတယ်အဲ့တော့ရှင်မင်းကြီးရဲ့ယောဂါဘုရားရှင်ဒီဖေးရှိပါတယ်ဆိုပြီးလွတ်လိုက်ရဗျာမကောင်းကြောင်းပို့ပြီးတယ်ဟုတ်ပါဗျာဟုတ်ဗျာဟင်မကောင်းကြောင်းပို့ပြော ရောက်သွားအဲ့တော့ဘရင်ဝစားရည်နဲ့လက်တောက်လက်ကြတင်းနဲ့အရေလည်းမမူးနိုင်တော့ပါဘူးသေကျိုးနေပါမမူးခင်ကကျိုးကိုကိုဟုတ်ကဲ့ဟင်မှန်ပါဗျာဟာဘုရားရှင်ပြရောက်တော့တပြည့်တော်ဘုရားနှလုံးသွေးပွက်ပွက်ဆိုတဲ့အတွက်ငြိမ်သက်အေးချမ်းစွာတပြည့်တော်မြင်ပွင့်မရပါဘူးတဲ့ဒါမို့တပြည့်တော်အေးနှလုံးသွေးပွက်ပွက်ဆိုနေတဲ့အားလေးငြိမ်သက်အေးချမ်းအောင်ဖေးလေးများပေးတော်မူပါလို့ဒါလေးလျှောက်တာအဲ့တော့ဘုရားကစကားလေးသုံးခုနဲ့ပါဗျာ တို့ပါဠိလိုတော့ရံပုတ်ပိတံဝိတော်သိဟိတန်တကားတလို့ဥပိသာတိမဟုကိသနံတကားဒုတိယစကားရပြီးတော့တတိယစကားမေသိသိနောကဟိတတိတဲ့တတပါဠိလိုဆိုတာဟင်ပမာလိုကတော့ကွာတဲ့အတိတ်ကိုအတိတ်မှာပဲထားလိုက်ကွာဒါပဲရံပုတ်ပိတံဝိတော်သိဟိပုတ်ပြီးဆိုရှေးကြီးကဖြစ်တဲ့ယံရေကိလေသာအကျင့်ကိလေသာတို့ကိုဝိသောသိ၆ပွေအောင်လုပ်လိုက်တဲ့ ဆိုတော့မင်းအတိတ်ကိုတိတ်မှထားလိုက်ကွာတွေးမနေနဲ့လို့ဆိုဟုတ်လားအတိတ်ကိုတိတ်တိတ်ထားလိုက်ပစ္စာတိမောကိသနာဆိုနှုံနဲ့ဓာမျိုးဖြစ်နေတယ်ကွာဟုတ်ဟင်နှုံနဲ့ဒီလိုဖြစ်နေတယ်ကွာတဲ့အဲ့တော့သူစိတ်ကဟိုဘုရားရှင်ပြီမှာတရားဒါနာနေရတာဂီတမာလာလေးနဲ့အတိတ်ကပေါင်းခဲ့တဲ့စိတ်ရောက်နေတာအဲ့ဒီစိတ်ရောက်နေတဲ့အချိန်ကျတော့ရံပုတ်ပိတံဝီသောတိဟိဘုရားဟိုနွား ဆယ်ချက်ထဲကနေအပြင်ထွက်ပြီးတော့ဟိုခေါင်းတော်မဲ့ဟာကိုလှမ်းပြီးဒုံးနဲ့ပေါက်လိုက်တယ်သူအတိတ်ကဂီတမာလာလေးနဲ့ပေါင်းတဲ့ပြီးသိရောက်နေတဲ့အချိန်ကိုဟင်ရံပုတ်ပေတံဝီတော်တိဟိလို့အဲ့လိုဘုရားပြောတော့သူ့စိတ်ကလေးရှေ့မသွားနိုင်တော့ကိုကတတိပေးတာကိုဟင်သူကနေတဲ့အေးချောင်းအောင်နေခြင်းလည်းလို့ပြောတာကိုဖေးပေးတာဖေးကျွေးနေတာဟုတ်ကလားအဲ့တော့အတိတ်ကိုအတိတ်မှာထားလိုက်ကွာဆိုတော့အတိတ်ကိုတွေးတဲ့စိတ်ကလေးပြီးတခါတည်းအတိတ်ကိုတော့သူမရောက်တော့ဘူး နောင်များဂီတမာလာနဲ့ဘယ်လိုပေါင်းရအောင်မလဲဂီတမာလာလေးနဲ့ပေါင်းရမယ်ရေးသူပြန်တွေးပြန်ရောအဲ့တော့ပစ္စာဒီမဟုကိသနာဆိုတောင်ဘက်ကဟိုခေါင်းတော်နေတဲ့နွားကိုတုံးနဲ့ပေါက်တော့မြောက်ဘက်ကိုခေါင်းသွားတော်လို့ဟောအဲ့တော့မြောက်ဘက်ကနေပြန်ပေါက်ပြန်ဟောရှင်မှန်ပါဗျာဟင်ပြန်ပေါက်ပြန်ရောဟိုအနာဂတ်ကိုပေါင်းဖို့ရအတွက်ကိုစဉ်းစားနေတဲ့စိတ်ကလေးကိုဘုရားရှင်ကကြည်နေတော့ပြီးတာဘောဟဲ့ပြီးတော့အဲ့တော့ နောင်လည်းဒါမျိုးဖြစ်သေးနဲ့ကွာလို့ဆိုတော့သူနောင်ရော သူသူစိတ်သွားနိုင်လေလားဟဲ့မသွားနိုင်ရတော့လေဘုရားရှင်ရဲ့အတန်တော်လေးကိုငြိမ်ပြီးဒါလေးနဲ့တပွဲလိုစီမံလေးထုံမှန်လေးနဲ့သူပြီးနေတာသူစိတ်ကလေးရဲ့ဟိုဘုရားတရားတော်နားနေတဲ့အချိန်တော့သူစိတ်ကလေးအေးမနေပြီလားဟဲ့ငြိမ်မနေပြီလားဟဲ့အဲ့ငြိမ်နေမှာပေါ့အဲ့ဘုရားရှင်ရဲ့အတန်တော်ကိုနားထောင်ပြီးဖြစ်ပျက်ကိုရှုရမှာမဟုတ်ဘူးလားအတန်နဲ့နားနဲ့တိုက်ရင်တိုက်ငယ်နေရာလေးရဲ့လှုပ်ရှားဖြစ်ပျက် ဟင်ရှုံးမှကြီးနဲ့နားမှာမဟုတ်လားအဲ့ဒီဘက်ကိုဖြစ်ပျက်ကိုသူမမြင်တော့ဘူးသူရဲ့ပိုးနေတဲ့စိတ်ကလေးကိုဖရာရှင်ရဲ့အတန်တော်ဖရာရှင်ရဲ့တရားအဲ့ဒါလေးပေါ်တယ်တွေးပြီးနေတာဟုတ်ကဲ့အဲ့တော့သူရာဝယ်ဟိုဘက်အတိတ်တစ်ချက်ကိုပြေးတဲ့ဟာကိုလည်းဒုံးနဲ့ပေါက်လိုက်တဲ့အတွက်ပြေးရတော့အနာဂတ်တစ်ချက်ပြေးတဲ့ခေါင်းနဲ့တဲ့ဟာကိုလည်းဒုံးနဲ့ပေါက်လိုက်တဲ့အတွက်တတိပြေးလိုက်တဲ့ပြေးရတော့သို့သောတစ်ချက်ထဲ မစားဘဲနဲ့မော့မော့ကြီးနေတယ်အဲ့ဒါတကြက်တဲ့ငုံစားစီကျင်တာတင်လေမှန်ပါဗျာဟုတ်ကလားမှန်ပါဗျာတကြက်ထဲထားပေးတာကိုတကြက်ထဲသူကငုံမစားဘူးဟဲ့မော့မော့ကြီးဟုတ်ကလားအင်းဖခင်ဖခင်ရဲ့တရားတော်ဖခင်ရဲ့အတန်တော်အဲ့ဒါလေးပဲတွေးပြီးသူနားထောင်တယ်ဖြစ်ပျက်ကိုသူမရှိဘူးအဲ့ခါကျမှမေသေးသေးတော့ကဟေတတိဆိုပါဠိလိုပြောဗမာလိုတဲ့အလေလို့ခေါ်တဲ့ပစ္စုပန်တဲ့ရောက်နေတဲ့မင်းစိတ်ကလေးကိုတဲ့ဆွဲလန်းလေးနဲ့မထားနဲ့ကွာ ဟင်အတန်ပေါ်မှာစွဲမနေနဲ့ပြောနေတာကိုစွဲမနေနဲ့ဖြစ်ပျက်ကိုမရအောင်ရှုလို့ပြောတာတင်ဟင်အဲ့ဒီမှာအဲ့ဒါလေးရှုရင်မှလည်းရဟနာဖြစ်သွားတာဟင်ဟင်အဲဟိုပါတော့နွားကြောင်းကောင်းတော့နွားဝသွားတာပေါ့ဗျာမှန်ပါဗျာဟင်အဲ့ဒီမှာတန်တတိရဟနာဖြစ်သွားတာမှန်ပါတို့တို့တို့ရတယ်တန်တတိဖေးတန်တတိဖေးတော့သွားပြီဟင်ဟွာလာခေါင်းလို့သွားတာလား ရှင်းနေသွားတာလိုက်အနောက်သွားတာလားအထက်သွားတာလိုက်ဟုတ်ကလားကဲတန်တတိသားတန်တတိကတော့သွားပဲအဖေတွေကပဲခေါင်းနဲ့သွားမှာပဲလားဘာနဲ့သွားမှာတော့အဖိုးရှင်ဘာနဲ့သွားမှာတော့ဟင်အနောက်သွားမှာလားအထက်သွားမှာလားဟုတ်ပါမလားဘယ်လိုထက်သွားမှာတော့ဘူးဟင်ဟင်တန်တတိကတော့အဲ့လိုအစွဲကိုဖြစ်နေတဲ့တော့ကဖြစ်နေတဲ့ပဋိဒီဝဒီတတိနဲ့ယူသွားတာမဟုတ်ဘူးလားဟုတ်ကလားဟဲ့ တို့လည်းဒီတတိနဲ့ယူနိုင်ရမယ်ဗျဟင်ဒီတတိဟာယောဂပြောက်ဖေးဟုတ်ကလားဗျယူနိုင်မှာမလားတို့တော့ပြောတာမောလို့ဘယ်နဲ့တော့ဟုတ်ပါမလားဗျအာတော့ခဲတာပဲဗျဟုတ်လားခဲနေရင်ဘွားဘယ်လိုလုပ်သုံးရမှာတော့ညဟင်ပြီးတော့မယ်ဟိုသာခဲသွားမှာတော့ဖို့ဘွားဘယ်နဲ့တော့ဟင်ဟင်ဘယ်တော့ထားရပါဗျာဟုတ်ကလားဗျအင်းအားတော့မခဲနေကြဆွဲတော့ထားဗျဟင် အာခဲနေအလုံးကြီးဘယ်လိုလုပ်သုံးလို့ရမှာလဲတော့ဟင်အေးအဲ့တော့သူလည်းပဲခုနကဖြစ်နေတဲ့တော့ကာတွေပြိဒီဝတွေကဒီကြိုက်တော့မဟုတ်ဘူးလားအဲ့တော့ဒီကြိုက်စစ်ကလေးဟာအတွေးကြောင့်ပေါ်လာတယ်လေအဲ့ဒီအတွေးလေးဝင်ခွင့်မရအောင်ဟင်သူပင်ကိုဒုက္ခကတော့လူဘဝရောက်လူဒုက္ခရှိမှာပေါ့လူဒုက္ခတော့တော့ခံရပါကွယ်တော့ကာကြောင့်ဖြစ်တဲ့ဒုက္ခလေးမခံရင်ကြပါမှာလေဟုတ်ကလားဒေါမနတာကြောင့်ဖြစ်တဲ့ဒုက္ခလေးမခံရင်လည်း သာသာသာသာ